ဗုဒ္ဓဝါရောစဉ်တရားတော်ဝါကတော့ကျွတ်တော့မှတဝါကနေမပြီးတတ်သေးဘူးဒီနေ့တော့တဝါတော့ပြီးတော့မှာပါပါတိရာပထမဆုံးဝါမာရဏတိမသစ္စာပြဝါသတော်မူသည်မာရဏတိမိဂရဝန်တော်ဝါကတ်ကြောင်းရပါရဲ့မရှိသေးပါဘူးအဲဒီမှာရသေးတွေပါတယ်နေတဲ့ လက်စွဲကြီးနေတဲ့နေရာဟိုသစ်ပင်အောက်ပဲနေကြတယ်လားစောက်ဘူးလေးများရှိသေးရလားတော့မပြောတော့ဘူးကျောင်းတော်ဘာတော့မပေါ့ဘူးမိုးလုံးလာပြီးတော့ရှိကြတယ်ကောင်းလားမထဝါပထမဝါမိဂရာ၃ဝါသာသကြိုးမိဂရာမှာပထမဆုံးဝါနောက်ဆက်ပြီးတော့၃ဝါကဒုတိယတတိယသရုတ်ထတယ်ရာဇီုဒီမှာ ဝါဆိုတဲ့ရာဇဂီဝါဆိုတဲ့ခါကလာရာဇဂီမှာဟောတဲ့မမသားကြီးအထူးကောင်းတဲ့တရားတွေဟောရမယ်အခုကတော့ပထမဝါပြီးကြတာကတော့မပြီးသေးဘူးနေတာဟောတယ်နိအဲဒီတော့ဒီတရားမှာဒီနေ့ကလာကွယ်နေ့ကဟောခဲ့တဲ့

မြို့ပြင်ကတော့၄၅မိုင်လောက်ရှိမယ်ထင်ပါရဲ့လို့၄၅မိုင်လောက်ဆိုရင်လည်းတော့၄မိုင်လောက်ဆိုရင်လည်းဝေးတာပေါ့ဒါပေမဲ့ခုကလာလည်း၄မိုင်လောက်ဆုံးအောင်သွားတဲ့နေရာတွေရှိပါအဲ့ဒါဆုံးပုံမျိုးကိုပြင်သွားတာပဲမထေကြီးကတော့သူကမြင်းနဲ့လာတာဆိုတော့မြင်းနဲ့ပြန်လာသူကသိဖို့သိဖို့မလေးဘူး ရှင်ရသနဲ့မြတ်စွာဘုရားကတော့ဒီရင်မဲ့ကြွမှာဒါပေမဲ့လို့ဘုရုံကတော့ပဂတိပုဂ္ဂိုလ်တွေမှလည်းသိဝင်လေးမယ်မဟုတ်ပါဘူးမြတ်စွာဘုရားတဲ့ဒီကိုယ်နဲ့သွားလိုက်ရင်လည်းခဏလေးရောက်တော့မှာပါပဲအဲတတိကြီးပြန်သွားတဲ့နောက်ရသတတိသာမြတ်စွာဘုရားသာ

သမ္မာကောင်းစွာဒုက္ခသာဆင်းရဲပေါင်းအန္တတိယရာအဆုံးဖြစ်သောအရာတခုကိုပြုရလို့ငါဓမ္မစရိယာများသောကျင့်ကိုစရကျင့်ခဲ့ပါလောလို့သက်သာပြာအမိန့်ကြီးတဲ့လက်ရလက်ယုံတန်းပြီးတော့အေးဒီကိုအေးဘေးပေါ်ဆိုလာခဲ့ဒီမှာတရားတော့ခေါင်းစာဟောထားပြီးသင်ရဒုက္ခအကုန်ကြီးအောင်လို့ ငါဘုရားကြီးသာသနာမှာကျင့်တယ်ပြီတော့ဆိုပြီးတော့ဖိမှလိုက်ခေါ်လိုက်တာအဲဒီအဲဒီလေးခေါ်ရတာနဲ့တကိုးပြင်ပြီးတော့သဘိသင်္ကန်းနေပြည့်စုံတယ်သင်္ကန်းကတော့စဝိုးထားတဲ့ဝိုးကသင်္ကန်းဖြစ်ပြီးတော့သွားတယ်ဆိုရင်သူကနိစ္စပါသဘိကတော့စသူသဘိမပေါ့ခွက်မပေါ့အဲသဘိလည်းပြည့်စုံသွားတယ်ရှိရှိတော့ဘဝတွေက သင်္ကန်းတပိသူဝိရကုသိုလ်ကောင်းမှုကြောင့်ကောင်းများလည်းပဲထူးမြေရတော့ဘူးတဲ့။ကောင်းတဲ့ရည်ပြီးသားဖြစ်သွားတယ်။ထူးကြတာသင်္ကန်းသူဝိရပုဂ္ဂိုလ်များနောက်ဆုံးဘဝနတ်သာဗျာနဲ့တွေ့ပြီးတော့အဲဒီအဲဒီဘဝမှာပဲယဟနာဖြစ်မဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် အဲဒီအေဟိဘိက္ခုယဟန်ဖြစ်ရတယ်ကမောလည်းမဖတ်ရဘူးအေဟိဘိက္ခုကလည်းယဟန်လည်းဖြစ်ငင်္ဂါလည်းမချဘူးသပိလည်းမချရဘူးဘုံလုံးပြည့်စုံသွားကောင်းတော်မရေရောက်အဲဒီကနောက်သင်ကြတဲ့အခါအဲဒီထဲမှာပြောပြတဲ့တစ်ခုရှိတယ်သမ္မာဒုက္ခတာအတ္တကိရိယာယသမ္မာ ကောင်းစွာမှန်ကန်စွာဒုက္ခတာဆင်းရဲပေါင်းအတ္တရိယာအဆုံးကိုပြုခြင်းဟာသရဓမ္မစရိယာမြတ်သောကျင့်ကိုကျင့်လေပြီတော့လို့မြတ်စွာဘုရားဟောတယ်ဒီယာနာမဖြစ်သေးတဲ့ပုဂ္ဂိုလ်တော့ဆင်းရဲဆုံးဖြစ်တဲ့အရာတစ်ခုရအောင်ကျင့်လေတော့လို့ခေါ်တော့အသေးပဲဖြောင်းအခုရတာတတိသာကယာနာဖြစ်

သုံးသပ်နိုင်မွေးအလုံးညာသောအကျင့်ကိုကျင့်လေပြီတော့လို့ခေါ်တော့ကျင့်ကြရှိသေးသလိုလိုတော့ဖြစ်မှန်ကတော့ကျင့်ကြမရှိပါဘူးညာနာပြပြီးတဲ့ဘုရားအီတွေခေါ်တာတော့မရှိဘူးခေါ်နေကြမို့ဒီတိုင်းခေါ်တာတခုတော့ပြရှိတယ်အဲသစ္စုတ်ပံခန္ဓာနဲ့စပြီးဆင်းရဲတွေသုံးသပ်ဖို့လေဒါပြီးတော့ရှိဒါကတော့တရားကျင့်လာတယ်တော့မဆိုင်ဘူး အဲလူဝန်းနဲ့နေလို့ရှိရင်တော့ညာနာဖြစ်ပြီးရင်လူဝန်းနဲ့နေလို့ရှိရင် ထိုနေ့အတွင်းမှာပဲပြိနိဗ္ဗာန်ဆံရတယ်ရှင်ယဟန်ပြုနေလို့ရှိရင်တော့အသက်အတိုင်းအသက်တန်းရှိတဲ့အတိုင်းကြီးနေနိုင်တယ်ဟုတ်ယဟန်ဖြစ်ပြီးတဲ့အခါကာလအသစ်တော့ကျင့်ကြံမရှိဘူးယဟန်ကျင့်ယဟန်ကျင့်ဖို့တည်းကျင့်ပြီးတော့သစ္စုပ္ပန် ယုံနာခန္ဓာတွေသင်ရဲ့ပရိနိဗ္ဗာန်သူရိချင်းအဆုံးသတ်ဖို့ရပြုရလုံးဟာသာသနာပေါင်းညာဖြစ်ဖြစ်လာခဲ့ပြီးတော့ကျင့်လိုက်ပြီးတော့ဒီလိုခေါ်တယ်လို့အဓိပ္ပာယ်ယူရမှာပဲအဲဒီလိုဆိုတော့နည်းနည်းအဓိပ္ပာယ်ရပါတယ်အဲဒီယသဉာဏ်သာရဟန်းဖြစ်ပြီးတဲ့အခါအချိန်ကြာလောက်တဲ့အခါမြတ်စွာဘုရားလည်းဉာဏ်သာနဲ့ဉာဏ်သာနောက်ပါရဟန်းနဲ့ မြတ်သားရဲ့ခမဲတော်ဖြစ်တဲ့အသေးကြီးတွေနော်။ဆောင်းပုံငွေကြွရ။အဲလင်းကားမိုင်တော့ရှိမှာပေါ့။လင်းကားမိုင်တော့သွားလိမ့်။သွားကြ။တကူနဲ့ကြွလို့ရှိရင်တော့လည်းတလားနလားနဲ့လည်းရောက်တာပါပဲ။ဆိုတော့တကူနဲ့ကြွသလား၊ရိုးရိုးကြွသလားအဲဒါတော့မပေါ့။ အဲဒီရောက်တဲ့အခါကာလကျတော့ရှင်ရတာရဲ့မိခင်ကလည်းပြီးတယ်သူရဲ့သင်္ဘောဟောင်းအဲဇနီးဟောင်းပေါ့သူရဲ့ဇနီးဟောင်းဇနီးဟောင်းအဲဒါကလည်းရှိတယ်တဲ့ငယ်ငယ်လေးဦးမှာပါပဲမိခင်ကတော့ပဲရွယ်ကြည့်တယ်ဆိုတော့သူလည်းသိကြည့်ပုံမရသေးဘူးမိခင်လည်းပဲအသက် 30ကျော်40တဲ့ကြီးပုံများတယ်ကိုကြီးများတယ်ခဏတစ်သေးကြီးဆိုတော့လည်းဒီလိုလောက်နေမှာပဲတကြီးပုံများရာသာတတိသားကတော့အသက်20တဲ့ငယ်ဝေးအကြောင်းကြီးပါတယ်သူသိနေကြီးတယ်ငယ်လေးပဲအဲဒီတော့သူ့ရဲ့ဇနီးအောင်ဆိုတာကလည်းဒီလိုငယ်ငယ်ကြီးမှာပဲ16နှစ်19နှစ်များရင်လည်းအသက်20ဒီလောက်ရှိမှငယ်ငယ်ရွယ်ဖြစ်မှာပါအဲသူတို့ကလည်း မြတ်စွာဘုရားကလာရောက်ပြီးတော့တော့နေရတတိကြီးကတော့တရားနာပြီးသားသောတာပန်ဖြစ်ပြီးသားပဲအဲဒီမြတ်စွာဘုရားအစဉ်တိုင်းသောတရားစကားတွေဟောတယ်တဲ့ဒီနေ့ကဟောတဲ့တရားမျိုးတွေကိုလည်းဌာနပဉ္စတိကလူသားချင်းအကြောင်းသီလကာယဝစီကစောင့်သိတဲ့သီလအကြောင်းဒါနာသီလရဲ့အကျိုးဖြစ်တဲ့နာသီလရောက်တာနာစည်းစိမ်တွေအကြောင်းကာမဝံအာယုန်တွေယုံညံ့တဲ့အကြောင်း အဲဒါတွေကြောင်းပြီးမြတ်စွာဘုရားဟောတယ်လို့လည်းနားနေရရိုးသေးသေးနဲ့အဲဒီရပါရဲ့မိခင်ရောသူ့ရဲ့ဇနီးဟောမျိုးသမီးရောနိဝရဏကင်းစင်ပြီးတော့နေတဲ့အချိန်ကာလစိတ်ဓာတ်ကျမ်းမာတဲ့စိတ်ဖြစ်နေပြီအကုသိုလ်အကုသိုလ်ကြာကြည့်လေတာတရားတွေနဲ့မရှင်းမတွဲလို့ ကုသိုလ်တရားတွေစင်ကြယ်ပြီးတော့ကျမ်းမှာစိတ်ကျမ်းမှာနေတဲ့စိတ်အဲမူရုစိတ်တာနုညံ့နေပြီတဲ့ကြာပါတော့ဒေါသတွေလည်းမရှိဘူးဝိနိဝရဏစိတ်တာနိဝရဏကျင်းနေတယ်ဆညာမိတာမရှိဘူးဥဒေကစိတ်တာတက်ကြွနေပြီပြန်လွင်ခြင်းတော့စိတ်ပူပါခြင်းတော့မရှိဘူးတဲ့ဝါမျက်ဝမ်းသာနဲ့တရားနာရင်ဝါမျက်တော့ဝမ်းသာလို့ရှင်း ပတာနာစိတ်ကပြည်လည်ပြီးတော့နေသည်ရဲ့စိတ်ကလည်းကြီးညိုလို့မြတ်စွာဘုရားကိုရောမြတ်စွာဘုရားဟောတဲ့တရားတော်ကိုရောအဲဒီအချိန်မှာကြီးညိုနေတဲ့စိတ်အဲဒီအချိန်မှာမြတ်စွာဘုရားသစ္စာလေးပါးတရားဟောတယ်တဲ့ဒီနေ့ပြောတဲ့အတိုင်းအဝုံများအမြင်တော့မရှိဘဲနဲ့စူးစင်းနေတဲ့ဝိုးကိုဆိုရဆိုရင် မာဆိုရင်မဆိုပဲသွဲတာပဲစိန်ဆိုဆိုအနီဆိုဆိုဝါဆိုဆိုပြာဆိုဆိုတခါသွဲအဲဒါလိုပဲစိတ်ညစ်ကြေးတွေစင်ကြဲနေတဲ့အချိန်သစ္စာလေးပါးတရားဟောလိုက်တော့ကိလေသာမြူညစ်ကြေးကျင်းတဲ့ပညာမျက်စိဖြစ်သွားတယ်အရင်မျိုးသမီးနှုတ်မိခင်မျိုးသမီးနဲ့ယမီရော ဖြစ်တဲ့မျိုးသမီးနှစ်ဦးမှာပညာမျက်စိဖြစ်သွားတယ်ပညာမျက်စိဆိုသောတာပန်သောတာပတိမေပညာပဲသောတာပတိမေပညာဖြစ်သွားမာစေကုံဥဒ္ဒပါတိယံကိစီသမှုတရားဓမ္မသဗ္ဗတံနိရောဓဓမ္မတိယံကိစီအမှန်ကြီးအလုံးစုံသောသမှုတရားဓမ္မရှင်သဘောရှိသောတရားသည်အထိရှိ သံသဗံတို့ဖြစ်တတ်တဲ့တရားဟုလည်းများသိခြင်းသဘောရှိသောတရားဟုလည်းများသည်မြေရောဓမ္မချုပ်ခြင်းပြည့်ခြင်းသဘောရှိ၏ဒီလိုဓမ္မဇေကောပညာမျက်စီဝိဥရာပါရိဖြစ်ပေါ်လေ၏ဖြစ်သည်များတွေကအကုန်လုံးချုပ်သွားတာပဲလို့ပညာမျက်စီဖြစ်တယ်ဝိပဿနာကျุနေရဲ့ ဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြီးပြပေါ်ပြီးပြောက်ပေါ်ပြီးပြောက်တာတွေတွေ့ရင်လားပေါ်ပြီးပြောက်တာတွေတွေ့ရင်တွေ့ရင်တွေ့ရင်နောက်ဆုံးကြတော့ရှိတဲ့မြတ်တရားတွေအကုန်လုံးစိတ်ဆုံးချုပ်ပြီးတော့သွားတာပြတ်ဆဲပြီးတော့သွားအဲယုံနာတဲ့ခါရင်းနဲ့၄ပါးအာရုံရောက်တာပြီးတော့ဖြစ်တဲ့မြတ်တရားတွေကနောက်ဆုံးကြရင်ချုပ်ချုပ်သွားတာပဲအခုသောသောပိုင်းနဲ့ဖြစ်ပြီးတော့ဖြစ်ပြီးတော့ဒီလိုလေးချုပ်ချုပ်တာဟိုနောက်ဆုံးကြတော့လုံးလုံးချုပ်ချုပ်သွား အဲဒီသဘောကိုသိမြင်သွားတယ်သောတာပတ္တိမေဖို့ညာရောက်သောတာပန်ဖြစ်သွားအဲဒီမျိုးသမီးနှစ်ဦးကလည်းမြတ်စွာဘုရားရဲ့တရားသံဃာရောသရဏဂုံဆောက်တည်ကြတယ်သံဘဂဝန္တံဘဂဝန္တံမြတ်စွာဘုရားသရဏကုကုရာကိစ္စမိသိကပိုင်ဓမင်းဇတရားတော်ဘလုံးသံမင်းဇသံဃာတော်ဘလုံးသရဏကုကုရာဝိကိစ္စမိသိကပိုင်ဒီလိုမှတော့ဘုရားဘာသာ တရားတွေမပေါ်ပြန်တော့မှတော့သူတို့ကိုယ်ဝေရတယ်ရှိတာပေါ့သူတို့နတ်တွေရှိတာပေါ့အခုလည်းဘုရားဘာသာအပြင်မဲ့မှာသူ့ဘာသာနဲ့သူကိုယ်ဝေရတယ်ရှိကြတာပဲသူကသူကိုယ်ဝေနေကြတာနတ်တွေကိုယ်ဝေကြအိန္ဒိယဆိုတော့နတ်တွေအများကြီးပါကိုယ်ဝေကြတယ်နာပေါ်ပါတယ်သူကအဲဘီဝါတို့အိတရာတို့ဘိဒနိုးတို့ ဘယ်လိုနတ်တွေမျိုးမျိုးပါပဲနာမည်တွေနဲ့မျိုးမျိုးတွေအဲဒါသူတို့ကိုယ်ဝင်နေတဲ့နတ်တွေရှိအဲဒါလေးကိုယ်ဝင်နေကြတာအခုတည်းဒီလည်းပဲအဲဒီဟိန္ဒူဝါဒရှိတဲ့ပုဂ္ဂိုလ်ကဒါလေးကိုယ်ဝင်နေတာပဲဟိန္ဒူဝါဒတွေပြန့်နှံ့ပြီးတော့နေရာဌာနတွေမှာဒီတိုင်းကိုယ်ဝင်နေတာပဲဘုန်းကြီးအင်ဒိုနီးရှားသွားတော့ကဘာလီကျွန်းဆိုတာမှာအဲဒီလိုပဲနတ်တွေကိုယ်ဝင်နေတာပဲနတ်ကွန်းကြီးတွေ ဒီမှာဘုရားကျောင်းကြီးလို့အဲ့လိုခါခါနာနာကြီးလှုပ်ထားကြတာသို့တော်လည်းဒီကဆောက်ဦးတွေလို့ခင်ငယ်မာမာဆောက်ဦးကောင်းကောင်းနေတော့မဟုတ်ဘူးတော်သိအောင်ဆောက်ဦးတွေသို့တော်သာသာရရခါလည်းလှုပ်တာနာခွင်းကြီးကြီးကျယ်တွေပါအဲ့ဒါတွေကိုကိုယ်နေကြအခုရာသာလက်ထေသားရဲ့အရှင်ရသာရဲ့မေတော်မိခင်ကြီးနဲ့သူ့ရဲ့ဇနီးဟောင်းမျိုးသမီး အဲသူတို့လည်းစောစောတုန်းကတော့အဲဒီလိုနတ်တွေကိုယ်ဝယ်နေမှာပေါ့အင်းနေရာမဟုတ်လည်းဒီလိုနေရာတွေမှာလည်းပဲသူ့ဘာသာနဲ့သူဘုရားသခင်တွေကိုယ်ဝယ်နေတာပေါ့ဘုရားသခင်ကဖန်ဆင်းတယ်ဆိုပြီးတော့အဲဒါတော့သူတို့ယုံကြည်နေတာဟိုတရားတွေကသူတို့နည်းနည်းတော့ကနေပြီးကြားနာပြီးယုံကြည်လာတော့ဒီပြင်တရားတွေသိပြီးတော့သိမှဝင်စားဘူးဘုရားဘာသာတရားတွေအမှန်တရား အသိယုတ်တိရှိပါတယ်အခြေမြင့်တဲ့အမှန်ပြည့်ပြည့်စုံစုံရှိတယ်ဒါပေမဲ့လို့လူစိတ်ကသိသိမဝင်တော့ဟုတ်တယ်လို့တဲမထင်ဘူးအဲဒီလိုဖြစ်ယုံကြည်ချက်ဆွဲလန်းချက်ဆိုတာကောင်းတာယုံကြည်ရင်တော့တော်ရမကောင်းတာယုံကြည်နေရင်အဲဒါပဲအဲဒီဘယ်နေရာဌာနမှာမဆိုပဲအဲလူစိတ်နေပါလေဆိုတာလည်းရှိတယ်အဲဒါတွေသွားယုံပြီးလို့ရှိရင်လည်းဒုက္ခပဲလားဘယ်ရောက်ပုဂ္ဂိုလ်က အမှန်ပြီးတော့ပြောရမယ်လို့သူတို့မကြိုက်ဘူးသူတို့ယုံကြည်နေတဲ့ဥစ္စာမှာအမှန်တော့ဖြစ်အခုတော့တရားမှန်နေပြီးသွားတော့ရမဂုံဆောက်တည်ကြတယ်အဲမိခင်နဲ့ဆွေမသမီးသူတို့နှစ်ယောက်လုံးမြတ်စွာဘုရားတရားသံဃာရောကိုယ်ဝရာဟုသိကြပါတယ်လို့ဘုရားတရားသံဃာအများဆုံးပဲဘုရားဆိုတာတော့အဲဒီတော့ကဗုဒ္ဓမြတ်စွာဘုရား ကိုယ်တိုင်တွေ့ရတာကိုအခုလူတွေကတရားဆိုတာသင်္ဓုတော်ရုပ်ပွားတော်တွေသိကြီးတော်တွေကြည့်ပြီးတော့မလို့အာမြရတာလေဒါတွေကတော့အထိတ်မှတ်တယ်ပေါ့လေသင်္စိတ်ကဘုရားမဟုတ်ဘုရားစိတ်ကတော့မပြိဋိဘာကတော့မရှိကိုယ်တော်ကတော့သက်တော်တင်ရှားရှိတဲ့မြတ်စွာဘုရားတွေ့ရဒီဘုရားဟောတဲ့တရားနဲ့နာရမနာကံကောင်းတဲ့ပုဂ္ဂိုလ်တွေပါပဲနာမကံကောင်း အဲဒါကိုယ်ွယ်ပါတယ်လို့အများဆုံးပဲလို့အကိုရအစ်စ်ပဲလို့သိကပါတယ်သာသာပြဟောတဲ့တရားတော်လည်းပဲကိုယ်ွယ်သိကပါတယ်ယုံကြည်ပါတယ်အကိုပါတယ်တရားတော်အတိုင်းပဲတိုင်းလာပြီးတော့ကျင်းမယ်ဆိုလိုပါတယ်တရားတော်နဲ့ဆန့်ကျင်တဲ့သတိဟာတွေဆိုရင်လူလက်မခံတော့အဲနာကိုယ်ွယ်လို့အဲနာက ရားသခင်ကကောင်းမြင်ပုံပို့တယ်ပါအစဒီအစတုန်းကတော့သူယုံကြည်နေမှာပဲအခုသာမယုံကြည်တော့ဘူးသမထာတော့သစ္စာရဟောတဲ့တရားတော်အတိုင်းပဲဒုက္ခသစ္စာဆင်းရဲအစဉ်မှန်တရားသာရှိသည်သမှုရာသစ္စာဆင်းရဲဖြစ်ပွားကြောင်းဖြစ်တဲ့သမှုရာသစ္စာတရားသာရှိသည်မြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်နေတာတွေကဖြစ်လိုက်ပြလိုက်ဒုက္ခသစ္စာတရားတွေပဲအဲ့ဒါတွေကိုပဲလူပဲနတ်ပဲယောက်ျားမိန်းမပဲ အဲချမ်းသာတွေပဲလို့သင်ပြီးပါရနေတယ်ဒီခုလောလောဆယ်ရှိနေတာဒီလည်းပါရတယ်။နောက်ရမယ့်ဥစ္စာတွေလည်းမျှော်လင့်ပြီးတော့ပါရတောင်းတာတယ်။သမုဒယသစ္စာတွေသမုဒယဟိုလိုကြည့်ခြင်းဒီလိုကြည့်ခြင်းဟိုလိုကောင်းစားခြင်းဒီလိုကောင်းစားခြင်းမျှော်လင့်ချက်တွေဒီခုဘဝရင်ကောင်းစားခြင်းနောက်ဘဝတွေကောင်းစားခြင်းနောက်သားများရောက်ပြီးကောင်းစားခြင်းနဲ့မျှော်လင့်ချက်တွေသမုဒယသစ္စာတွေဘဝအဲဒီသမုဒယသစ္စာကြောင့်ဒီဘဝကပြည်ပြီးတဲ့အခါဘဝပြည်ဒုက္ခသစ္စာတွေဘဝ အဲဒီနောက်နောက်သောဘဝတွေဒီတိုင်းနဲ့သမုဒိယဆရာကြောင့်ဒုက္ခတွေဘဝအတိတွေပြည့်ပြည့်ပြီးဒုက္ခတွေရောက်ဒါပဲရှိတယ်အဲတရားထုသိတဲ့အခါကာလကြတော့အဝိဇ္ဇာတို့တဏှာတို့ကျင်းသွားတဲ့အတွက်ဘဝတည်ယုံနာခန္ဓာတွေမဖြစ်ရဘူးဆင်းရဲကတည်းငြိမ်းနေအဲ့ဒါငြိမ်းအောင်လုပ်ရတယ်မဲ့ကြီး7ပါးတရားရှင်းရယုံနာတရားတွေအမှန်တိုင်းပြီးအောင်နေသာဒုက္ခအနတ္တတရားတွေအမှန်တိုင်းပြီးအောင် အဲဒီတော့ကျင့်ပြီးတော့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်မျက်မှောက်ပြုပြီးတော့မဂ္ဂင်ရှင်ပါတရားရှိရအဲဒီတော့ပြည့်စုံသွားလို့ရှိရင်ဆင်းရဲတာပင်ကြီးရနိဗ္ဗာန်ရောက်တယ်ဒီတရား၄ခုသာရှိတယ်ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာအဲဒီတရား၄ပါးပဲအမှန်တရား၄ပါးပဲရှိရဲဆိုတာသက်ဝင်ယုံကြည်သွားတော့ဓမ္မံတရဏံဣစ္ဆာမိတရားတော်ကိုဝေယဝေသိကပါ၏သံဃံတရဏံဣစ္ဆာမိသံဃာတော်ကို ကိုယ်ဝေယကိုယ်ဝေယဝေသိတာပါဠိမြတ်စွာဘုရားရဲ့တတိပရိသတ်အဲဒီမှာသံဃာကရှိပါတယ်သင်စွဲပြီးငါးဥရေကစပြီးသံဃာတွေရှိလာတာဇောကြီးတစ်ပါးဆိုရင်ကိုသံဃာတစ်ပါးတော့ရှိတာပေါ့လေသင်ကိုယ်နဲ့ညဓမ္မစကြာတရားနာပြီးသောတာပန်ဖြစ်ကြတဲ့အဲဒီတည်းကအေးဒီဥပ္ပယဟန်ပြုအဲဒီတည်းကသံဃာတစ်ပါးဖြစ်လာတယ်ဒီကသံဃာရှိတာနောက် ဝဘဗရိယမဟာနာသတိဆိုတဲ့၄ပါးရောသောတာပန်ဖြစ်ညဇာဗျာအိဒိဝိယံပြုပေ၅ပါးမင်္ဂရိယရှိတော့နောက်ယဟနာတွေဖြစ်ကြတယ်အနာတလက္ခဏာ၃နာပြီးတော့အဲမင်္ဂ၅ပါးအရိယရှိလာတာပါအခုရတာရှင်ရတာပါထည့်လိုက်လို့ရှိရင်တော့6ပါးဖြစ်လာယဟနာသာဝကယဟနာက6ပါးမြတ်စွာဘုရားယဟနာကတစ်ပါးနဲ့

6ပါးကိုရည်ရွယ်ပြီးတော့သံဃာပရမဏိသမိမင်္ဂါတော့ကိုယ်ဝစီကပါ၏အဲဒီမျိုးသမီးကြီးနှစ်ဦးကမြတ်စွာဘုရား၏သာသနာတော်မှာတေဝစီကပရမဂောပထမဆုံးဒီရဲ့ဥပဒရာမတွေပဲဗုဒ္ဓံတရမံငိသာမိဓမ္မံတရမံငိသာမိသံဃံတရမံငိသာမိသုံးခုဆိုပြီးတော့သရဏဂုံဆောက်တည်တဲ့ ရဏဂုံတည်တဲ့ဥပါဒိကာမှာအမျိုးသမီးတွေပထမဆုံးပထမဆုံးပဲတဲ့သူတို့သူတို့နှုတ်ကပထမဆုံးအမျိုးသားတွေမှာတော့အဲဒီရှင်ရသရဲ့သမီးတော်ဖြစ်တဲ့သထေကြီးကသေဝစီကတရဏဂုံမှာသူပထမဆုံးဒွေဝစီကတရဏဂုံမှာတပုဒ္ဒတို့ဗန္လိကတို့ဆိုတာဒီသူတို့ကသံတော်တွေယူလာတယ်ဆိုတဲ့ အမျိုးသားတွေပေါ့လေကိုယ်ငယ်အမျိုးသားညီနောင်တွေတို့ကလည်းတို့ရောဒီကသာနာမရှိသေးဘူးတော့သာတခါနာစာနေတော့ရှိသေးတယ်။မင်္ဂလာမရှိသေးဘူးနောက်ဆုံးသာတခါနာမှာဘုရားတော်ကပဲရှိသေးဗုဒ္ဓံတရဏမိစ္ဆာဓမ္မံတရဏမိစ္ဆာနဲ့တရောက်ကသာနာမရှိသေးဘူး။တို့ရောဒီကတရဏကုံနဲ့ဓမ္မစကြာတရားဟောပြီးတဲ့ညတော့ကဒီမဝတ္တနဲ့ပါတာဂီရီနဲ့ နာနဝုချင်းချင်းဘုရားအကြောင်းကိုဆွေးနွေးကြရာဇယုံမျိုးပေါ်မှာဆွေးနွေးတာဒီမဝဒသုတ်တံတရားတော်ထဲမှာပါပါတယ်ဒီမဝဒသုတ်တံတရားလည်းကိုသာဝေကိုအဒီစဉ်လုံးနဲ့မကြခင်တော့သာဝေဖြစ်လာလို့ပြင်ဖာရမှာဟောဘူးလာတော့ဒီမှာနှစ်ခါတော့ရှိပါနှစ်ခါလားသုံးခါလားရှိပါအဲဒီမှာအဲဒီတရားကြားနာပြီးတော့ကာလီဆိုတဲ့သေသမီးတပူးက ဟောတာပါဖြစ်တယ်တဲ့နတ်ပြည်စကားပြောတာကျမ်းသာရုံနဲ့ဆရာเจ้าနေအာယုံပြုကြည်ညိုပြီးပိဋိပါမောဇာတွေဖြစ်ပြီးတော့အဲဒီပိဋိရဲ့ဖြစ်ဖြစ်ပြုပြီးတော့သူတို့တရားလည်းဘယ်သူမှမဟောရအောင်သူလည်းဘယ်သူမှတရားဟောတာမဟုတ်ဘူးအဲဒီတော့အဲဒီတော့ပဲကြားလာတရားလည်းရှင်ကနာဘူးတော့မဟုတ်ဘူးအဲဆရာเจ้าနေကြားနာပိဋိဖြစ်ပြီးတော့အဲဒီပိဋိဖြစ်ဖြစ်ကိုကျွေးနေသောတာပန်ဖြစ်အဲမျိုးသမီးတွေကပထမဆုံးသောတာပန် ကျင်ကိုယ်နဲ့ညပြီးလို့ရှိရင်သူကအရင်ဆုံးသောတာပန်ဖြစ်တာလူလောကမှာအရှင်ဝါပတော်ကတော့မှနောက်ကြတယ်သူကအဲ့ဒီညလည်းအရှင်ကိုယ်နဲ့ညပြီးသူကသောတာပန်ဖြစ်အဲသူကတော့ကရဏဂုံရတော့သူမဆောက်တည်ရအောင်ဆောက်တည်မယ်ဆိုလို့ရှိရင်အဲဒီတော့ကသူလည်းပဲတွေးဝစီကပြရမှာဆရာရှိတယ်အရှင်ကိုယ်နဲ့ညရှိတယ်ဆိုတော့တရားနဲ့ပန်းအဲဒုဝစီကမဟုတ်ဒုဝစီက တရားရှိတယ်တရားရှိတဲ့သံဃာသုံးခုလုံးပဲသုံးတယ်အဲဒေဝစီကသူကပထမဆုံးဖြစ်ပေါ်ရဒါပေမဲ့လည်းသူကဘုရားနဲ့တွေ့တာကမဟုတ်တော့ကရဏဂုံကမသောက်တရားသုတ္တကရဏဂုံမသောက်တရားဒိဋ္ဌကရဏဂုံအားဖြင့်တော့သောတာပန်ဖြစ်တယ်ဆိုကရဏဂုံတော့ကြည်တာပါပဲမပြတ်နိုင်တော့ပါဘူးအဲအခုသုတ္တကရဏဂုံအနေအားဖြင့်နှုတ်ကသောက်တည်တာကတော့ဒီမျိုးသမီးနှစ်ယောက်ဒါပေမဲ့သူတို့လည်းဒိဋ္ဌကရဏဂုံဖြစ်ပြီးတော့သောတာပန်လည်းဖြစ်နေပါပြီ။ အဲဒါတို့ပထမဆုံးဒုဝါစီကသရဏကိုတည်ကြတာလေအဲဒီကနောက်အရှင်ရသရဲ့မိတ်ဆွေဖြစ်တဲ့တထေးရဲ့တို့သစ္စာနုပ္ပတိဆိုတာတထေးကြီးတထေးညာတွေပါ ဝပါပုံနစီကဝံပတိဝိမလဆိုတဲ့အားလုံးမိတ်ဆွေ၄ယောက်ဝိမလသုပါဟုပုံနစီကဝံပတိ၄ယောက်ဝိမလဆိုတဲ့တေသာတယောက်သုပါဟုဆိုတာတယောက်ပုံနစီဆိုတာတယောက်ကဝံပတိဆိုတာတယောက်အားလုံး၄ဦး အဲဒီလေးဦးကရှင်ရသဟာဗုဒ္ဓသာသနာတော်ဝင်ပြီးရဟန်းပြုတယ်ဆိုတဲ့တင်ကြတာသူမိတ်ဆွေတွေကိုငယ်တုန်းကငယ်ပေါင်းကြီးပေါ်တယ်နော်ရင်းနှီးတဲ့မိတ်ဆွေတွေခင်မင်းရင်းနှီးတဲ့မိတ်ဆွေတွေတင်ကြတော့သူတို့စဉ်းစားတယ်သူမိတ်ဆွေရသ သာသနာတော်ဝင်သွားရဟန်းပြုသွားတယ်ဆိုတော့ဒီရဟန်းပြုတာအယုံညံ့တော့ဟုတ်မှာမဟုတ်ဘူးအမြင့်မြတ်ဖြစ်မှာဒုမိတ်ဆွေဟာလောကမှာလည်းပဲတစ်သေးတစ်သေးသားဖြစ်နန်းသမ္မာနေတဲ့ပုဂ္ဂိုလ်ပဲလောကဘက်ကနေကြည့်မယ်ဆိုရင်လည်းဘာမှဒုလိချင်းပြည့်ပြည့်စုံနေတာနာချမ်းသာနေတဲ့ပုဂ္ဂိုလ်ပဲအဲစူးစမ်းဆင်ခြင်တဲ့ဉာဏ်ပညာလည်းရှိတဲ့ပုဂ္ဂိုလ်ပဲ သူတို့ကအလေးမြတ်ပြုရတဲ့မိတ်ဆွေချင်းဒီလိုပုဂ္ဂိုလ်ကဗုဒ္ဓသာသနာတော်ဝင်သွားတယ်ဆိုတော့ထူးခြားလို့မြင့်မြတ်လို့ဖြစ်မှာပဲအယုံညာတော့ဟုတ်မှာမဟုတ်ဘူးတောသွားရောက်သားတော့မဟုတ်ပဲဘူးသူသွားပြီးတော့စုံစမ်းကြအောင်ပဲဆိုပြီးတော့အဲဒီပရိသတ်လေးဦးကလာပြီးတော့စုံစမ်းကြတယ် ဒါကလည်းပဲလောကမှာဒီလိုရှိရတာဒီလိုဖြစ်တာမှာသူတို့ခြားခြားပုဂ္ဂိုလ်တယောက်ကနေပြီးတော့သာသနာ့ဘဝဝင်သွားတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်နဲ့စတဲ့ပုဂ္ဂိုလ်တွေကလည်းသူတို့မိတ်ဆွေဆိုတော့လာကြတာပေါ့ဒီလိုလာမှပဲသူကသာစုံစမ်းရအဲလာပြီးတော့စုံစမ်းတော့အကျိုးကြောင့်နေမင်းများစုံစမ်းပြီးတော့နေတော့အာတော့ဒါတွေတော့ထူးကြကြမလို့မင်းတို့လာကြ မြတ်စွာဘုရားကြီးငါပို့ပေးမယ်မြတ်စွာဘုရားကြီးလားလိုက်ခဲ့ကြဆိုပြီးတော့အဲဒီဝိမလသုဘာဟုပုံနစီဂုံပတိဆိုတဲ့တထေသာလေးဦးတထေသေးလေးဦးပါပဲအဲသူတို့ကိုမြတ်စွာဘုရားကခေါ်တော့မြတ်စွာဘုရားလျှောက်ဒါတတိတော်မိတ်ဆွေတထေသာကြီးပါဗျာတထေကြီးပါပဲမြတ်စွာဘုရားသူတို့အကျိုးမြောက် ဟောကြားတော်မူပါလို့ဆိုမြတ်စွာဘုရားသူတို့လည်းတရားတွေသင်တိုင်းသောတရားတွေဟောတယ်ဒါနာကထာသီလကထာသက္ကကထာကာမနာအာရိနဝကထာဟောနေတဲ့တရားပါပဲအဲဒီဟောတဲ့တရားတွေသံဃာနာဒီနေ့ဆရာတွေကအပြည့်စုံဒီနာသင်မထားရတော့သင်ထားရရင်သိကောင်းမှပါရီမှာပါရီပါရီပဲဆိုတာအရှင်းနေသိသိကြကြသိရမယ်အခုတော့သက္ကရာကယူယူပြီးတော့ပြောနေတာဘာလို့တော့တည့်ရမရဘူး အဲ့ဒါတွေဟောတော့အဲ့ဒီမှာလည်းဒေသလေးဝတရားနာနေရင်နဲ့စိတ်တွေနိဝရဏကျင်းနေတယ်ဆိုရင်ခန္ဓာအတိုင်းကာလစိတ်ဓာတ်ကျမ်းမာတဲ့စိတ်ရှိပြီးဥဒေကစိတ်မူရုစိတ်ဓာတ်နုညံ့တဲ့စိတ်ရှိတဲ့ဝိနိဝရဏစိတ်နိဝရဏကျင်းနေတယ်ဥဒေကစိတ်ဓာတ်ဝါမြောက်ပြီးတက်ကြွနေပြီးပသနာစိတ်ဓာတ်ဤနေပြီးတော့ယုံကြည်တဲ့တရားတွေကောင်းကောင်းဖြစ်နေပြီ ဆိုတဲ့အချိန်မှာမြတ်စွာဘုရားသစ္စာလေးပါးတရားဟောတယ်ဒုက္ခသမုဒယနိရောဓမေကအဲ့ဒါဟောတဲ့အခါမှာလည်းအငြိခြင်းမရှိတဲ့ပန်ဆင်းစင်ကြယ်တဲ့သူစင်တဲ့အဝတ်ကိုဆွဲရဆွဲလိုက်တဲ့အခါမှာလောလောကူနဲ့ဆွဲသွားတယ်လို့ပဲတဲ့တခါတဲ့အငြိခြင်းကျင်းတဲ့ဒီလေသာအငြိခြင်းညူညိခြင်းကျင်းတဲ့ဟောတာပတိမေပညာဒီဟုသောညာမျက်စိ တခါလဲဖြစ်သွားတယ်တခဏလေးတွင်မှာယံကိစီသမုဒိယဓမ္မသဗ္ဗန္တနိရောဓဓမ္မဒီသမုဒိယဓမ္မဒီချင်းသဘောရှိတဲ့ယံကိစီအလုံးစုံသောတရားတွေအတ္တိကြီးသံသာဘာတို့လုံးစုံဖြစ်ခြင်းသဘောရှိသောတရားကိုလည်းမြသည်နိရောဓဓမ္မချုပ်ခြင်းသဘောရှိပြီးပြီးတော့ဓမ္မဇေကောပညာမျက်စီသည်ဥဒ္ဒါပါရိဖြစ်ပေါ်လေ၏အဲဒီညာမျက်စီကိုဖြစ်သွားပြီ ဒီဟိုမှာတရားဟောလို့ရှိရင်အဲဒီလိုတရားအထူးတွေပါလေဖြစ်သွားတယ်ဆိုရင်ဓာတုခေါ်တာတော့ဒီကအနာမဆွဲလို့ရတယ်မဟုတ်ဘူးအဲယဟနာဖြစ်တဲ့အရိယာဖြစ်တဲ့တရားထူရတယ်နိဗ္ဗာန်ဒီလိုဟောလို့ရှိရင်ဒီဟိုကဓာတုခေါ်သာသာသာဒီလိုဒီလိုဓာတုခေါ်တယ်လို့သမာဓိကတော့ဒီလိုကဓာတုခေါ်မှမသိဘူး အဲဓမ္မဂရိကတွေအတန်ဆွဲပြီးတော့တတိဆိုမှဒါလို့ခေါ်တာကိုသူကအာဒီလိုကတော့သူကတရားကောင်းတဲ့ဥစ္စာဥစ္စာလို့ခေါ်တယ်မာကတော့ဒီလိုမဟုတ်ဘူးဓမ္မဂရိကတွေကတတိဆိုရင်ဒါလို့ခေါ်တော့တာကောင်းကောင်းမကောင်းကောင်းဝေသန္တရာဇမြဟောတဲ့ခါကျတော့သူစကားပုံနာကြီးကအဲအဲဒီ မင်းသားလေးမင်းသမီးလေးတွေရိုက်နှက်ပြီးတော့ခေါ်သွားတဲ့နေရာအာကောတျံတော်တရားနေပြီကိုအာကောတျံတော်မညာမတာရိုက်စိတ်နဲ့လျက်နေပြီဆောင်းသွားလေတော့သတိဆိုချလိုက်တယ်သာဓုခေါ်တာသုသာသာဓုခေါ်ကြအတွက်တော့မဟုတ်ကောင်းတာတော့မဟုတ်သမာဓိထုံးတယ်အဲ့လိုသာဓုခေါ်အဲဒီဘောဟောကြတယ်ဆိုတရားကောင်းတွေကိုခေါ်တဲ့အခါတရားအတန်တွေပါတယ်လည်းမဟုတ်ဘူးသူက များများသာဓုခေါ်တင်လို့ကျင်တော့အဲဒီအရိယာမေဖို့တရားတွေဖြစ်ဖို့ညာနာဖြစ်ဖို့နိဗ္ဗာန်အကြောင်းတွေစကလုံးတွေပါရင်ပါရင်ပါရင်သာဓုခေါ်တာပဲဒီလိုမှတော့အဲဒီလိုတော့အခုကသာဓုခေါ်ကြတော့ကောင်းတယ်ဆိုအဲမလို့ဗမာထုံးစံပြီးတော့သာဓုခေါ်လို့ကျင်တာတမျိုးပြင်တယ်မရတော့မကြောက်ဘူးသူအဲဒီသတိသားလေးနေရသတိသားတွေသူနာချမ်းသာကြော်ရသတိသားတွေကိုခါတော့ မြတ်စွာဘုရားသာသနာတော်သာသနာဥစ္စာကသာသနာတော်ဝင်ပြီးတော့ယဟန်ပြကြတဲ့ပုဂ္ဂိုလ်တွေသူတောင်းဝင်တဲ့ပုဂ္ဂိုလ်တွေကတကယ်ခေါင်းလေးကပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကတရားနာပြီးတော့သောတာအဲတရားထုတွေရသွားကြတယ်တရားထုတွေရသွားနောက်ယဟန်နာလည်းဖြစ်သွားကြတယ်ဓမ္မစက်ခုတွေမကောင်းတော့ယဟန်နာလည်းဖြစ်သွားသည်အာသုရိစိတ်တအာသဝတရားတို့မှာ စိတ်တွေဟာလွံ့မြောက်ပြီးတော့ယ ahanan ဖြစ်သွားကြသည်အဲဒီမှာအဲဒီဒေသလေးကယ ahanan ဖြစ်သွားတော့လဲယ ahanan ဖြစ်ကိုတောင်းပန်ကြမြတ်စွာဘုရားအဲဒီပဲခေါ်ပြီးတော့ယ ahanan ပြုပေးတယ်ယ ahanan လေးပါယ ahanan လေးပါယ ahanan လေးပါတိုးလာခုနက6ပါးနဲ့ပေါင်းလိုက်လို့10ပါးဖြစ်သွားအဲဆွဲကြီးက9ပါးရှင်ရသကတပါးအခုရှင်ရသရဲ့မိတ်ဆွေဖြစ်တဲ့ သရေသာ၄ပါးယဟန်ဉာဏ်နာက၄ပါး10ပါးပြည့်အနက်သောဉာဏ်နဲ့ပေါ့70ပါးဧကဒါက70ပါးသောဉာဏ်နာတွေတဲ့အနက်သောဉာဏ်နဲ့ပေါ့လောကမှာလူလောကမှာဉာဏ်နာ70ပါးဖြစ်လာပြီအဲဒီဝါဒနာအဲဒီကနောက်လည်းပဲဉာဏ်သားရဲ့မိတ်ဆွေတွေဖြစ်တဲ့သရေသားတွေကလည်း90 ဟိုကဒီကပေါ်လာကြတစုလုံးစုလာသလားဘာလာတော့မစားတဲ့တော့တစုလည်းပြောထားတယ်တစုလည်းလာတာတိုင်းနဲ့လာတယ်လည်းဖြစ်ခြင်းနဲ့ဖြစ်မှာပေါ့တစုဤသူခဏခဏတစုတစုတွေလာနေတာဒီလိုလည်းဖြစ်ခြင်းဖြစ်မှာဒါပေမဲ့လို့သံဃာနာတင်နာမှာတော့တစုလည်းပဲအကုန်လုံးတိုင်းနဲ့လာတဲ့အနေမျိုးတော့ဖြစ်နေဒီတိုင်းပဲတင်နာပဲ90အဲဒီ90ကလည်းဒီတိုင်းခုနလိုပဲစဉ်းစားတယ်ပညာသာညာပြုသွားတဲ့အဲဒုမိတ်ဆွေတွေ မလာတို့သူပါဟုဘုံနစီဘုံပတိဆိုတဲ့မိတ်ဆွေတွေလည်းပဲဘာဝနာဝင်ရပြုသွားကြတယ်။ဒါအယုံညာမဟုတ်ဘူးအမှန်ကောင်းကြလို့နေမှာတို့သွားဆုံးသွားကြအောင်လေဆိုလားဆုံးသွားကြတယ်။အဲဒီ90ဒီလည်းမြတ်စွာဘုရားကခေါ်တာမြတ်စွာဘုရားကတရားဟောအဲတရားဟောပြီးတော့တရားဟောတဲ့ခါကလည်းဒီပုဂ္ဂိုလ်တွေလည်းပဲယဟန္တာဖြစ်ကြတယ်။အားလုံး90မြတ်စွာဘုရား မြတ်စွာဘုရားတရားအပြည့်တောင်းမှလည်းအဲဒီ90ကလည်းအဲဒီ90ကိုလည်းမြတ်စွာဘုရားအဲဒီလေးကိုပေါ်ပြီးရဟန်းပြုပေးဟိုတုန်းကရဟန်းပြုတာတွေ့တယ်အခုရဟန်းပြုလို့ရှင်ကမောဖတ်ရတယ်90လောက်ဆိုတော့တော့ဖတ်ရတယ်ဟိုလိုဆိုတော့ပြန်မှန်းတော့3ပါး3ပါးအများဆုံးက3ပါးပဲဖတ်ရတော့3ပါးတစ်တွဲတစ်တွဲဆိုတော့90ဆိုတော့အကြာကြီးနေမှာအခုဒီမှာတစ်ခါတစ်ခါ ုံလဘာတွေပါလေအများကြီးရှိတဲ့ကဘုန်းကြီးတွေတော်တော်ဒုက္ခရောက်တယ်။ညဇာဇာတော့လွယ်သားအေးဒီခုခေါ်တော့ခဏလေးပဲအေးဘိအေးအေထဘိခေါ်တယ်အများကြတော့အေထဘိခေါ်အေထဘိခေါ်ဘိခေါ်ရန်တို့အေထလာကြကုန်တော့ဝါခါတော်ဓမ္မတရားတော်ကိုကောင်းစွာဟောထားပြီးသရဗြဟ္မာသရိယံသမ္မာဒုက္ခသံတကိရိယာယသမ္မာကောင်းစွာမင်္ဂလာဒုက္ခသံတကိရိယာယ ဆင်းရဲရဲ့အဆုံးကိုပြုနိုင်ရလို့ငါဓမ္မစရိယာများသောအကျင့်ကိုစရအကျင့်နဲ့စရထအကျင့်နဲ့ကြကုန်လို့အဲဒါလိုအေးပြီးခေါ်ကြတယ်ဘုံလုံးသင်္ကန်းတပိတ်ပြည့်စုံတဲ့ညာနေပြကြတယ်ညာနာအဲဒီက90နဲ့ခေါင်းက30နဲ့ပေါင်းလိုက်တော့60ပြည့်သွားမြတ်စွာဘုရားဆို60နဲ့တပါး လူလောကမှာယဟန္တာ60တပါးတဲ့မြတ်စွာဘုရားနဲ့က60တပါးအဒီဝါဒင်းကဒါပဲကိုမီတဝါတော့ကျွတ်တော်မှာကိုမီအဲဒီတဝါကျွတ်တဲ့အခါကာလမြတ်စွာဘုရားယဟန်တော်တွေအကုန်လုံးမရှိတဲ့ယဟန်တော်60ခုမရှိရင်ကိုယ်နေရတော့ဒီထဲမှာအကြီးဆုံးပဲအရွယ်အားဖြင့်လည်းအမှန်ကြီးပါလိမ့်မယ်ဘုရားလောင်းမွေးကြတဲ့ကသူက

35နှစ်ဆိုတော့သူလည်း30လောက်ပြီးမှာပါပဲနော်60 90လောက်ရှိနေမှာငယ်ပုံမရပါဘူးသူတယ်လည်းမကြဘူးနောက်ပြိနေပါနဲ့ဆန်သွားတယ်စော်ကြီးပုံရပါ50လောက်ကြီးနေတာဒီပါအဲဒီတုန်းကလည်း90လောက်ရှိနေတာဒီပါရင်းကသိသိငယ်ပုံမရဒီပါအကြီးဆုံးပါလို့အဲဒီရဟန်းတော်6ကြိတ်ကိုမြတ်စွာဘုရားကအမိန့်ရှိတယ် မௌတောဟံဘိကဝေသဗ္ဗပါတိသူသဗ္ဗပါတိဟိရေရိပါယေသမနုသာဒုံမေဘိကဝေမௌတာသဗ္ဗပါတိရေရိပါယေသမနုသာဘိကဝေယံတို့ဟံငါသည်ရေရိပါရေရိပါအကျဉ်းနတ်ပြည်လောကနဲ့ဆိုင်သောအကျော်ကွင်းတို့သည်၎င်း ရေမာနုသာစားခြင်းရေသမာနုသာခြင်းလူဒီလောကနဲ့ဆင်းတော့ကြောက်ခွင်းတို့ကံတန်းစီကုန်၏သဘာပါတိအလုံးစုံသောထိုးကြောက်ခွင်းတို့မှာအာငါရင်မဟုတ်တော့လွံ့မြောက်ခဲ့၏သူလောကနဲ့ဆင်းတဲ့ကြောက်ခွင်းသည်အဲနတ်လောကနဲ့ဆင်းတဲ့ကြောက်ခွင်းသည်လူမျိုးကသူလောကနဲ့ဆင်းတဲ့ကြောက်ခွင်းသည်ရှိရဲ့အဲဒါတွေမှာငါဘုရားလွတ်ပြီ ဘေကွေရန်တော်တုံမေပြီပင်စေသားတော်သည်နိသဗ္ဗပါတိထိုလုံးစုံသောကြောက်ကွင်းတို့မှာမုဒ္ဒါလုံးရောက်ကြကုန်ပြီသင်စေသားတော်လည်းနေကြောက်ကွင်းကလွတ်ကုန်ပါပြီမြတ်စွာဘုရားလည်းယဟန္တာအဲဒီယဟန်၆ကြီးကလည်းပဲယဟန္တာယဟန္တာဆိုတော့ဒီလိုပါလေအကုန်ပြင်းနေတာအင်း ကာမဂုဏ်အာယုန်နဲ့စပ်ပြီးတော့တွေ့ရတဲ့သဘောတွေဟာကြောက်ကွင်းလိုပဲကြောက်ကွင်းနဲ့လည်းတူးတယ်တဲမိတယ်ဆိုတာနေတဲ့ဆရာသာယာဆရာအာယုန်လေးနဲ့တွေ့လို့ချင်းမိသွားတာပဲအဲကြောက်ကွင်းဆိုတာမုံဆိုးတွေပါတယ်ကြောက်ကွင်းတွေထောင်တတ်တယ်တချို့ငှက်တွေပါတယ်ကြောက်ကွင်းတွေထောင်တယ် မြင်မိတော့ပါတော့ဒီလိုဥစ္စာမျိုးတွေနဲ့မဲနေတဲ့ဥစ္စာတွေတော့မမြင်အောင်အဲကြော်ကွင်းနဲ့တော့ခြေထောက်တွေပါလေကျုံမိမိတာအဲကြော်ကွင်းနဲ့ထောင်းတော့တယ်မှာပါတော်နေတဲ့ဒီလိုပဲကြော်ကွင်းနဲ့ထောင်းပြီးတော့လက်ကြော်ကွင်းနဲ့တို့မိတာအဲဒီလိုပဲသတ္တဝါတွေသဏ္ဍာန်မှာကာမဂုဏ်အာယုန်နဲ့ဆက်ပြီးတော့ကြော်ကွင်းနေရှိတယ် နတ်ပြည်လောကနဲ့စတဲ့ကြောကွင်းလူပြည်လောကနဲ့စတဲ့ကြောကွင်းအရေးကြီးတာလည်းလူပြည်လောကနဲ့စတဲ့ကြောကွင်းတွေပိုအရေးကြီးတာပေါ့လူပြည်လောကနဲ့စတဲ့ကာမဂုဏ်အာယုန်တွေကလူချင်းနှစ်သက်ပါရမှုတွေဆိုတာဖြစ်တာပဲလူချင်းစရာကောင်းရင်လူချင်းသားပဲနှစ်သက်စရာကောင်းရင်နှစ်သက်သားစရာကောင်းရင်သားရတာပဲဒါတွေကိုပယ်ဖို့ရခဲရင်မှမျိုးစားอืมဒီလေသားတွေ အကုန်လုံးအမြင့်ပြအောင်ကျင့်နိုင်ရင်ကျင့်မပြအောင်မကျင့်နိုင်လို့ရှိရင်ဖြင့်အကြောင်းညိုတဲ့ကံထထပြီးတော့ကျင့်နေတာပဲမြင်ရတာလည်းသိကြတာလည်းကျင့်နိုင်ရတာသာရတာသိသိရတာအကုန်လုံးကျင့်နေတာဟိုဘာကြီးဒီကားကျင့်နေလို့တကယ်ရနိုင်တဲ့ဥစ္စာတွေလည်းရှိတယ်မရနိုင်တဲ့ဥစ္စာတွေမရနိုင်ဘူးဖြစ်ရနိုင်ပြီဖြစ်စေပဲသူကကြောက်ကွင်းကတော့မိတာဆိုရင်နေတဲ့မှုသာမှုတွေဆိုရှိတာ ကိုရှိမျက်မှောက်မှာသင်ကြားတွေ့ရလို့ဘယ်လိုလဲပဲသာနှိမ့်သက်မှုဖြစ်တယ်ကောင်းတဲ့အာယုံကိုရှိမျက်မှောက်မရှိပေမဲ့စိတ်ကူးဆိုတာကတော့စိတ်ကူးဖြစ်နေတာကိုသူအလိုကြည့်တော့စိတ်ကူးကြာနေနေတာပဲအဲအရွယ်ငယ်ငယ်ပုဂ္ဂိုလ်တွေဆိုရင်ပို့ပြီးတော့များတာပေါ့လေကြောက်ကွင်းอืมကြောက်ကွင်းနေများတယ် အိမ်မပြောရင်ညအိရတွေကလည်းစိတ်ကူးနေရင်ရှင်းနေတာပဲကာမအယုန်နဲ့တွေးကြောချမ်းစီပြီးတော့ဟုတ်ဟုတ်မဟုတ်ဟုတ်ပဲမိနေတယ်ကြောက်ဝင်းနေတစ်ခုပြီးတစ်ခုမိနေလားอืมအဲကြောက်ဝင်းကမိနေတဲ့အတွက်ကြောင့်ဘဝအတိတ်တွေလက်ထက်ကထက်ကပြင်းနေတယ်ဘယ်မှမပြေးနိုင်ဘူးလို့အဲဒီလိုပြင်းလာဒါကြောင့်အဲဒီကြောက်ဝင်းနေရဟနာဖြစ်သွားတဲ့အခါတော့ကိလေသာကုန်သွားပြီရောဘာမှတွေ့တာမှုသာမရှိဘူး ဘယ်တော့ကောင်းတဲ့အာယုန်တွေနဲ့တွေ့ပြီမဲ့လို့နှိမ့်တယ်မှုသာယာမှုမဖြစ်သိကောင်းတာလည်းသိချမ်းတာလည်းအခုတရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေအဲဒီကြောင့်အားထုတ်ရတာမတတ်နိုင်သေးရင်တော့ပယ်လေးပါးကလွတ်ရုံသောတာပတိမဲ့ဖို့လို့ရရင်တော်ပြီဆိုပြီးတော့အောက်ဆုံးအနေနဲ့ထားပြီးတော့အားထုတ်ရတာနိုင်သေးလို့ရှိရင်ဒါလည်းသိဟုတ်တော့မဟုတ်သေးဘူးသောတာပန်ဖြစ်ပြီးလည်းနှိမ့်တယ်မှုသာယာမှုတွေရှိသေးတာပဲမြတ်စွာဘုရားလက်ထက်တော်ခါကာလတော်က ဝိသာခာကျောင်းမကြီးဝိသာခာတဲ့ခုနှစ်နှစ်သမီးကသောတာပန်ဖြစ်ခုနှစ်နှစ်သမီးဆိုတော့ငယ်လေးပဲအဲ15နှစ်သမီးကြတော့အိမ်အောင်ကြပါစေရောက်သမီး10ရောက်တယ်အဲဒီတည်းဒီပြုဇာနဲ့ပြည်စုံလို့ချမ်းသာတဲ့တော့သွားမှာဒါပေမဲ့ကိုယ့်အလိုမကြတာတွေသိညစ်ကြတယ်မတွေ့ဘူးမဟုတ်ဘူးတွေ့တာပဲ သောတာပရိဒေဝတွေလည်းရှိတာတဲ့တခါကသူညီလေးကြောက်ဆုံးတော့လည်းငိုရတာရှိအဲဒုက္ခတွေဆိုရှိတာပါပဲတခါကလည်းပဲမင်းပိစ္ဆာသုပိစ္ဆာတွေနဲ့သွားတာမပြီးမပြတ်နိုင်လို့ညဇောရှားကြီးရောက်လာအချိန်နေ့လည်းကြီးရောက်တယ်နေ့ဘယ်ကလာတော့ဒီမှာကိစ္စတွေမပြီးနိုင်တော့သိညစ်တာနဲ့ဆရာကြီးရောက်အဲမင်းဒီမှာကိစ္စတခုရှိတာမပြီးပြတ်နိုင်လို့ အဲဒီကနေပြီးတော့ကျောင်းတော်ကိုလာတယ်ကျောင်းကျောက်တယ်ပြီးတော့သူစိတ်ညစ်ကြတယ်ဆိုရှင်းဦးမှာရှင်းဦးမဟုတ်ဘူးလို့ရှိတယ်ဟောတာပါဆိုတာနဲ့သိအေးတာမဟုတ်ဘူးကာမအယုန်နဲ့စပြီးတော့ဗာယာမှုတွေ့တာမှုနှိမ့်သက်မှုတွေကရှိတာပဲဇာဘာရဒေါသတွေစိတ်ညစ်ကြကျင်လည်းစိတ်ဆိုးခြင်းစိတ်ပြည့်ခြင်းဒါလည်းရှိတာမကင်းသေးပါဘူးသဂရာကဆိုရင်လည်းသက်တာတော့ဒါလည်းရှိသေးတာပဲလို့အနာဂံဆိုမှလည်းတော်သွားအနာဂံတော့ပြင် ဆိုတော့မှကြကာမအာယုန်နဲ့စပြီးတော့တွေ့တာမှုတာမှုမရှိဘူး။ညာဘာရဒေါသသိချင်းလည်းမရှိဘူး။မဟာကြံတော့ဆိုကိုယ်ဘဝနဲ့ကိုယ်သာရီရတော့ကျန်နေတယ်ကိုယ်ဘဝနဲ့ကိုယ်သာရနေ။ကိုယ်ဘဝနဲ့ကိုယ်သာရနှိမ့်သက်မှုကတော့ရှိနေသေးတာ။သူလည်းတော်တော်ချမ်းသာသွားပါပြီ။ကာမရာဂနဲ့ကာမဂုဏ်အာယုန်တွေကိုနှိမ့်သက်မှုသာယာမှုမရှိတော့ဘူးဆိုရင်နာချမ်းသာတာပဲ။ဒါလေးနှုတ်ပြနိုင်သိကောင်းတယ် ရာဘာရာဒေါသစိတ်ဆိုးမှုစိတ်ပြမှုတွေမရှိဘူးစိတ်နဲ့သိကောင်းတာပဲစိတ်တူတဲ့ပုဂ္ဂိုလ်တွေခဏခဏစိတ်ဆိုးခဏခဏဒုက္ခရောက်တယ်စိတ်မတူရင်းကိုလည်းဟန်ကြတယ်တရားနှလုံးသွင်းလို့ဒေါသတွေတက်တာနေတဲ့ပုဂ္ဂိုလ်မှာဖြစ်သက်တာနေတဲ့ပုဂ္ဂိုလ်ဒီသာထိုင်တာတော်တော်ရှိပါတယ်စိတ်စိတ်ဆိုးစရာပေါ်ဝင်မလို့အသိနဲ့နှလုံးသွင်းပြီးစိတ်ကျန်မဆုံးသက်တာကိုရအဲဒီလိုမထင်းသေးနေတဲ့ပုဂ္ဂိုလ်တွေဒေါသတွေသိဖြစ်တာဒေါသဖြစ်ရင်တခါလဲ ကျင်တဲ့နှလုံးနဲ့ကူအမနာခံရခဲ့တာသိပြီးတော့ဒုက္ခရောက်ပါတယ်အဲဒီတော့တရားနှလုံးသွင်းအားထုတ်တာလည်းကျင်နေရင်ကိုနေရာကျလုံးလုံးကျင်းသွားရင်တော့အကောင်းဆုံးပေါ့လေဒီကဒေါသကျင်းတဲ့ကာမရာဂဒေါသကျင်းတဲ့အနာဂါမိမဲ့ဖို့ရောအနာဂါဖြစ်သွားရင်ကိုအနာဟံကြတယ်အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေစနေလို့ချင်းအဲ့ဒီကြောင့်အားထုတ်ရမယ်သူအားဖြင့်ရေးကြည့်တာတော့ရဟန်းနေလို့သီလရှင်နေလို့ကိုရေးကြည့်တာပေါ့လူလောကကပုဂ္ဂိုလ်တွေတော့သူတို့ ကိစ္စတွေကလည်းမြင်ရတာဝန်တွေကလည်းမြင်ရအားလာတဲ့ခြင်းနဲ့သိမ့်နေပြီ။ဩရဟန်းတော်တွေတရားကျင့်သုံးဖို့မှာတော့ဘာမှမရှိဘူးလို့ဆိုတာ။ဒီဝါကြီးအလောက်တိုင်းလည်းမရှိဘူး။သဒ္ဓဓမ္မတွေကလူသားတွေသူကြတန်းကြလူလောကမှာဆင်းရဲနဲ့ဒုက္ခရောက်မပြည့်မစုံဖြစ်နေပြန်လို့ရဟန်းတော်တွေတော့ပြည့်စုံနေတာပဲ။စားစရာဝတ်စရာနေစရာထိုင်စရာဘာမှမကြည့်ရဘူး။ မနာအထုတ်ကြကောင်းတယ်ညာတော်ဒီသီလရှင်တွေကလည်းဒီတိုင်းမှာဒုအောင်သူတို့လည်းအချိန်တိုင်လို့ချင်းသူတို့ထွက်ပြီးတော့လူခံရတာပဲသူကြတန်းရတရားပဲမဲအထုတ်ကြကောင်းတယ်လို့သောတာပတိမေဖို့ရင်မူပဲနဲ့ကာမရာဂဗျာပါဒတွေကျင်းသွားအနာဂါမိမေဖို့အောက်ဖြစ်ဆုံးတော့ရောက်အဲဒီရောက်တိုင်းတော့ချမ်းသာပြီတဲ့ညာနာခြင်းတော့အကောင်းဆုံးပါလေအခုတော့ ယဟန်6ကြိတ်ကယဟန်တာတွေဆိုတော့မှန်ကောင်းတာတွေအဲ့ဒါတွေမြတ်စွာဘုရားငါဘုရားလည်းပဲသူလောကနဲ့စတဲ့ကြောက်ကွင်းတွေလွတ်သွားပြီတဲ့သင်တို့လည်းလွတ်ပြီအဲသူလောကကလွတ်တယ်ပြောရနာလောကကြီးတာကိုနောက်ဘဝနာပြည့်ဖြစ်ပြီးတော့နာနာသားဖြစ်ပြီးတော့နာသမီးတွေနဲ့ဘာဝစည်းစိမ်နဲ့ခန္ဓာကိုယ်စာရီကလည်းမြောက်တာလေနာသားဖြစ်တဲ့ခါကလည်းနာသမီးတွေ 900နဲ့1000နဲ့စာရီကမြုပ်ထားတယ်သူကအဲဒါတွေသိသဘောကျတယ်အဲဒါတွေနာပြီလောကခံစားဖို့နာသမီးတွေကလည်းဟိုမှာနာမည်အမျိုးသမီးတွေကနာမည်တရားတွေပြည့်ပြီးတော့နာပြီလောကမှာကျော်ဖို့ခံစားဖို့ဒီလိုရှိတာပေါ့အဲဒါနာလောကနဲ့ဆိုင်တဲ့ကျော်ကွင်းနေတဲ့အဲဒါတွေမိငါဘုရားလည်းအဲ့ဒီနာလောကနဲ့ဆိုင်တဲ့ကျော်ကွင်းနေရတယ်လွတ်ပြီ တဲ့နတ်ပြည်လောကနဲ့စသည်ပါမှုမရှိတော့ဘူး။ဉာဏ်ဟန်ဒီမှာစိတ်သားတော်မှာနတ်ပြည်လောကနဲ့စသည်ပါမှုတွေမရှိတော့အကုန်လုံးပြင်းနေကြသည်ဆိုပြီးမြတ်စွာဘုရားမင်းရှိပါတယ်။အဲကိုကိုအတွက်ကျော်ကွန်းတွေကလွတ်လွတ်ဆင်းရဲငြိမ်းနေတော့ဒေါ်လောက်ပလားဆိုတော့မတော်ကြနဲ့ဟုတ်နဲ့သရတဘိကွေသာရိကံဒေဝိတာဘိကွေဓမ္မံ အဲသရဒဘိကွေသာရိကံမာဧကေနဒွေအာဂမိထဘိကွေယံသောသာရိကံနဲ့လည်းချင်းကိုသရထလက်လက်ကြကုန်သောဧကေနအကြောင်းဒီသောဖြစ်ဖြင့်တွေ့နှစ်ပါးတို့ဒီမှာအာဂမိထမသွားကြကုန်လင်ကိုယ်ကိစ္စပြီးပြီဆိုပြီးအေးလေးမနေကြနဲ့နဲ့လှည့်ကြပြီတော့ လမ်းတစ်ကြောင်းနဲ့ခီးတစ်ကြောင်းနဲ့နှစ်ပါးလည်းတွဲမသွားကြနဲ့တစ်ပါးစီတစ်ပါးစီသွားမယ်သွားပြီးဘာလို့ရမလဲဆိုလို့ချင်းဒေတိထဘိက္ခွေဓမ္မအာရိကလျာဏမိစေကလျာဏပရိယောဘာနာကလျာဏဒီကိုရန်တို့ဓမ္မတရားကိုဒေတိထဟောကြကုန်လို့အာရိကလျာဏစနိုင်ကောင်းခြင်းရှိသော ဖြစ်စေကြရနာလည်းနေကောင်းခြင်းရှိသောပရိယသနာကလျာဏသုနေကောင်းခြင်းရှိသောဓမ္မတရားကိုဒီသေးချာဟောကြကုန်သောအဲဟိုဒီရတပါးလဲသွားလို့ရှိရင်တော့တရားဘောကတပွဲပဲကျင့်ပနိုင်တယ်နှစ်ပါးသွားရင်တပါးကနားထောင်နေရမှာအဲတော့မင်္ဂ60နှစ်ပါးတွဲပိုင်းတကြိုင်နဲ့တရားဝဲ နှစ်ပါးနှစ်ပါးတွဲသွားရင်30လောက်ပဲတရားဝဲခြင်းပါတယ်တစ်ပါးစီတစ်ပါးစီသွားလို့ရှိရင်တော့သံဃာ60ဆိုတော့တရားဝဲတစ်ပြိုင်နဲ့60ကျင်းပနေတယ်60 60ဌာနပေါင်း60မှာတရားဟောနေတယ်အဲတော့တရားဝဲတွေအများကြီးကျင်းပအများကြီးဟောရအများကြီးနာကြရအောင်အများကြီးနာပြီးတော့များသောပုဂ္ဂိုလ်တွေကျိုးစီအောင်မြတ်စွာဘုရားလမ်းတစ်ကြောင်းနဲ့ခရီးတစ်ကြောင်းနဲ့ကို နှစ်ပါးမသွားကြနဲ့တပါးချင်းပဲသွားကြဟိုတုန်းကသာသနာ့ဘဝင်ရောက်လာတဲ့ပုဂ္ဂိုလ်တွေကလည်းပတိသာရေအတန်သာပုဂ္ဂိုလ်တွေပဲဗာမညာပုဂ္ဂိုလ်တွေမဟုတ်ဘူးအဲအားတွေကလိမ္မာရေးချရှိလာတဲ့ပုဂ္ဂိုလ်တွေညဇောဇယထာမတရားနာပြီး ယဟနာပြည့်သွားတယ်ဆိုတော့လည်းသူပြောကြအောင်လို့ယဟနာတော်ပြည့်သွားတော့သူကဟောနိုင်ပြောနိုင်ပါလေဆရာတရားတွေနဲ့နာရပြီးသားကိုပြီးရပြီးသားဖြစ်သွား။ဒါကြောင့်အဲဒီတော့ကတရားဟောလို့လားခုကလာလို့တရားစာဥဒိမှာကြောင့်မကြည့်ဘူး။နာဇာရဟောထားတဲ့စာဥဒိတုံးမှမကြည့်သေးဘူးလို့။ဆရာပြိဋိနိဗ္ဗာန်သာတော့စာဥမရှိသေးဘူး။ သာသနာနှစ်400ကျော်450လောက်တိုင်အောင်အဲ့ဒီတွင်သာဥပ္ပမရှိသေးဘူးနှုတ်နဲ့ဆောင်တာကြအဲ့ဒီ450ကျမ်းဒီဘောကမထေရီကပြေတဲ့အဖျားတင်ပြီးတော့ပြေစာတွေပြစ်လာတာအဲ့ဒီမှာစာတွေပြစ်လာအဲ့ဒီကသာဥပ္ပမရှိသေးဘူးအဲ့ဒါပဲပြိနေပါ သံဒီတရားမရှိပြိဋိမကံပြီးတော့နှစ်တရားလည်းမရှိသေးဘူး200လည်းမရှိသေးဘူး300လည်းမရှိသေးဘူး400လည်းမရှိသေးဘူးနှစ်400ဆိုတော့နည်းဘူးနှစ်400အကြောင်းအရာတွေဆိုတော့ဒါတွေနှုတ်တဲ့အကုန်ဆောင်ထားတာအာဟောကြတော့ကောင်းတာပဲအခုစာရီပေရီနဲ့ဆောင်ထားတာတော့နှစ်နှစ်တရားကျော်လောက်ကဥစ္စာတွေအင်းသိပြီးတော့မမှတ်မိကြဘူးစာအုပ်တွေသမ်းသမ်းကြည့်လို့တာပဲဥပမာ မင်းတော်မင်းကြီးလက်ထက်ကအကြောင်းအရာတွေဆိုရင်သံဃာနာတင်တာတို့ပါလို့အဲဒီအကြောင်းအရာတွေပြီးရင်လို့ရှိရင်သောက်သောက်စားဘာတရားကိုဟောရတယ်သိမြင်တော့သင်္ကေတမကြည့်ဘူးသံဃာနာမတင်သားလို့နဲ့တူပါဟောတော့ဟောကောင်းဟောပါတယ်လို့လည်းတူပါတော်ပါရင်တော့မြတ်စွာဘုရားတရားမဟောဘဲနဲ့တိုင်းတော့နေမယ်မဟုတ်ဘူးအဲဒါလူတွေလည်းတရားနာကြရတယ်လားရှိပါတယ်လို့လည်းတူပါရဲ့ဒီနည်းပါဠိတော်မှာ သံဃာနာတင်ထားတာကဝိနည်းနဲ့စတဲ့အကြောင်းအရာတွေကိုသံဃာနာတင်ထားတာကိုဝိနည်းနဲ့မစတဲ့အကြောင်းအရာတွေကရှိပါတယ်ဦးမယ်တော့ဇာတာပတိသားကယဟန်ဖြစ်တယ်အဲနောက်သူ့မိတ်ဆွေတွေကလည်းယဟန်ဖြစ်တယ်ဆိုတော့သာဝိနည်းနဲ့စတဲ့ဥစ္စာအဲဒီတော့တန်မြင်ရတော့ရှိတယ်ဟိုဒီကပြန်အောင်လို့ သူပြုကိုရမြတ်စွာဘုရားခေါ်လာတယ်အဲဒီကြောင်းညာတော့ဒါလေးတော့ပါတယ်ဒါလေးပါတော့သူကသောသောကတွေကခေါ်တာပြောတာကြီးရှိမှာပါပဲအဲကျွန်တော်တို့သံဃာ့ရှင်တဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားခေါ်လာအဲမြတ်စွာဘုရားမှာရှင်ပြုရဟန်းပြုတော့အဲဒီလိုမပြုအောင်မြတ်စွာဘုရားက င်တို့ကိုယ်တိုင်မဲ့ဟိုမှာရှင်သာမေပြုပေးရရပြုပေးရဘယ်နဲ့ပြုပေးရမလို့ဆိုပရမဂုံသုံးပါးနဲ့ပဲရှင်ရပြုပေးရတဲ့ရှင်သာမေပြုနေတဲ့ပုဂ္ဂိုလ်လည်းပရမဂုံသုံးပါးကိုဟိုဘုရားတရဏငိသာမိသာမန္တရဏငိသာမိသံဃာတရဏငိသာမိသုတိယမိတတိယမိအဲ့ဒီသုံးနေတရားရရှိရဆိုသုတိယနောက်ကလိုက်ဆိုအဲပရမဂုံ သုံးမိတယ်နဲ့တရားတော်ဆိုပြီးရင်ဒါစဉ်းစားနေဖြစ်တာပဲအခုလည်းစဉ်းစားနေတိုင်းကြည့်ရတာပါယဟန်ပြအောင်လည်းအဲဒီတော့ကတရဏဂုံသုံးပါးနဲ့ယဟန်ပြပြရမယ်တော့ခွင့်ပြုတယ်အဲဒီတရဏဂုံသုံးပါးဆိုပြီးတော့ယဟန်ပြတာပဲကမောဖာလေးအေးဒီကူခေါ်တာလည်းမဟုတ်ဘူးအဲဒီကတော့ကတရဏဂုံသုံးပါးနဲ့ယဟန်ပြတဲ့ပုဂ္ဂိုလ်တွေရှိတဲ့ရှိမှာအဲဒီမှာသာသာထဲမှာသာတရုပ်တည်း ဒီလိုလိုဒီလိုပရမီလုံးကနေရဟန်းဖြစ်တယ်ဆိုတော့မပါဘူးအရေးပြမရှိဒါပေမဲ့လည်းဒီနေ့ပေါ်ရမယ်ပရမီလုံးမှာတိုးပြီးတော့ရဟန်းပြာဆိုတော့ပြီးတော့ရဟန်းပြာရှိမှာပါပဲအဲဒီရင်ကမြတ်စွာဘုရားပရမီလုံးမှာနဲ့ရှင်ပြရဟန်းပြကိုခွင့်မပြုခင်ကသောတာပန်ကဘုရားတန်ခေါ်လာလို့မြတ်စွာဘုရားအေးဒီဒီခေါ်တယ်ရဟန်းနေလည်းရှိရတော့ဒီလိုပါပဲ ဒီနည်းပါဠိတော်မှာသံဃာနာအပြင်မထားဘူးကြည့်အောင်မှာမရှိဘဲနဲ့ဆိုလို့ရှိရင်သူကမစပ်ပဲဖြစ်ဘုရားထံခေါ်လာတော့ရှင်တော်ရဟန်းတော်ကိုလည်းပတ်မြတ်စွာဘုရားလည်းပဲတောင်းဝန်လေးဒီလိုလည်းခေါ်လာပြန်သွားတဲ့တောင်းဝန်လေးတော့အဲ့ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားကနောက်မှာရုံသုံးပါးနဲ့ရှင်ရန်ပြုရခွင့်ပြုတာကိုအဲ့ဒီရင်ကတော့မြတ်စွာဘုရားကခေါ်လာပြီးရှင်ရန်ပြုတာတွေဘယ်လောက်ရေကျရှိမှမသိရှိမှာပါပဲ။ ပေါ်ပြမလားလို့တော့ဒီမှာဒီကဒဂါရမတွေကတော့နောက်တော့တင်းကျပြကြတော့ဆရာကြီးတော်ကြတယ်ဒီမှာပါဉာဏ်ရပါရဲ့အဲခမည်းတော်မေတော်သူတို့မကြတဲ့မိစေရီပါတွေလည်းလာကြမှာပါပဲဒီမှာဆုံးပြတာတွေဘာလို့လဲရှိကြမှာလို့တော့ဒါတွေက ဝိနည်းနဲ့ပတ်သက်တဲ့ဥစ္စာတွေမဟုတ်တော့သံဃာနာတင်မထားဘူးတကယ်ကစာရင်းကြီးရှိတဲ့လောက်တင်အတိအကျကြီးယူတတ်တယ်အဲဒီလိုမျိုးမဖြစ်ဘူးရှိမှလည်းဥစ္စာတွေအဲ့ဒါတရားတွေလည်းအဲဒီမှာသိလို့လည်းတရားတွေဟောတော့တာရှိမှာပါပဲဆိုတော့ဝိနည်းမို့လို့သံဃာနာတင်ထားဘူးဒီဟာကဝိနည်းဝိနည်းကျမ်းထဲမှာပါတာဥဒ္ဒံကျမ်းတွေထဲမှာပါတာမဟုတ်ဝိနည်းကျမ်းတွေထဲမှာပါအဲ့တော့ရှိမှာပါပဲ ဒါပေမဲ့ဇာရင်တည်းရှိတာလည်းအဲဒီညာ6ချိန်ညာနာ6ချိန်ဒါပဲရှိတယ်လားသူတို့ရကပြီးပြီးတော့တရားဟောကြအာရုပလယနာတရားဟောတော့လည်းအစကောင်းကြီးရှိအောင်ကောင်းတဲ့တရားဟောရမယ်အလယ်ပိုင်းကောင်းတဲ့တရားအဆုံးပိုင်းကောင်းတဲ့တရားစလည်းအဆုံးသုံးပါတော့ဘုံကောင်းတဲ့တရားတွေဟောရမယ်ဘယ်လိုကောင်းတဲ့တရားလဲဆိုတော့ဒီလားသမารိပညာနဲ့စပ်ပြီးတော့ ဟောတဲ့တရားတွေအကောင်းတဲ့တရားတွေပါပဲတရားတရားပြည့်အောင်ဒါနကုသိုလ်ပြုခြင်းအောင်သီလဆောက်တည်ခြင်းသုံးခြင်းအောင်အဲဘာဝနာတရားတွေပွားခြင်းအောင်အားထုတ်ခြင်းအောင်ဒီလိုဟောတဲ့တရားတွေအကောင်းတဲ့တရားတွေအပန်ကောင်းရုပ်ဆိုကောင်းမဟုတ်ဘူးဒီကနားလည်လို့ရရေးကြည့်အဲဒီလိုဟောကြတာအခုဗမာပြည်ကတော့ဒီလိုမဟုတ်တော့ဘူးဆိုတာ အပံကောင်းတရားလူစုကောင်းတရားနဲ့တရားတွေကြိုက်ကြပုထုကြောင့်နေလွန်စရာဆိုးစရာတွေကျော်စရာဆင်းစရာတွေကြီးစရာမောစရာတွေစိတ်တော်ကြတယ်။တရားဟောတဲ့ပုဂ္ဂိုလ်တွေကလည်းပရိသတ်တွေကြိုက်အောင်လို့ကြီးစရာမောစရာတွေဆိုတဲ့တော့ပြည့်လုံးနေပြောရတယ်ဟောရတယ်။အဲဒီလိုတရားဟောတဲ့ပုဂ္ဂိုလ်တွေကြီးစရာမောစရာတွေပြည့်လုံးနေပြောရတာတအားကိုထုတ်ကြတာကျူးရအောင် စေတမာရိကလည်းအဲ့ဒါတော့ဟောက်တာတော့ဒီစားတရားတရားတော်တဲ့ပုဂ္ဂိုလ်မကြည့်အောင်ပြောလို့သကလုံးကိုသိတယ်အဲ့ဒါစာဝတ်ဆိုတာရှိအခုတော့တရားတော်တဲ့နေရာတော့မဟုတ်ဘူးမန္တေရဲ့လည်းစာချတဲ့နေရာလည်းပဲဒီလိုလိုပဲစာချတဲ့ဆရာတော်ကသာအနည်းဆုံးကိုရိုးရိုးပြောတာမဟုတ်ဘူးသာနာတဲ့ပုဂ္ဂိုလ်ကြီးကဒီကမရအောင်လို့ အဲဒီမှာလည်းပြက်လုံးကိုကြီးတာပဲသူတို့လည်းအဲဒါအပြောတော့တဲ့ပုဂ္ဂိုလ်သာပါစာလိုက်ပြီးညားတယ်အဲဒါကိုသူတို့ရှင်းသမာဓိကညာမကြပါဘူးဒီကတည်းကအရှင်းပြည့်နေတာလေအဲဒီတော့ရှင်းပြည့်နေတဲ့တရားရိုးရိုးဟောလို့ရှိရင်တရားသိနာနိုင်မှုလူတွေငယ်ငယ်ကြိုက်တတ်တယ်ဆိုတာသိနာနိုင်မှုအဲဒီကတစ်ခါလာပြီးနောက်တစ်ခါတဲမလာတော့ဒီတရားကပြည့်ပြည့်ကောင်းလို့ဆိုပြီးဟုတ်ဟုတ်ပြည့်ပြည့်ကောင်းလို့ဆိုပြီးတရားမလာဘူး ဒါကဘုန်းကြီးကျောင်းလာရောက်တော့တရားဟောဒါကြီးပြောက်ကလျှောက်တယ်သင်ပြရတယ်ဒီရတရားဓမ္မတွေကတရားတွေဒီသားတွေပြောလို့ရှိရင်သိကြတယ်လို့ပြောတယ်အဲဒါကသိဝင်ကြအောင်လို့ သူကအဘိဓါလေးတွေပါလေထည့်ပြီးတော့ဟောတယ်อืมဒါပြင်ဆက်လာတော့ခွန်ကြီးကတော့အဲ့ဒါကိုခေါ်လို့ပြောတယ်မရှိဘူးလို့ဆိုတာဆက်လာတယ်နောက်ပြီးဟိုကဘုကောကမာနကြတော့လည်းသူပါပါတယ်သူဟောရသူကအပန်းတွေပါလေကောင်းပါတယ်သူအယိုးဆိုတယ်ပါကောင်းဒါဥပညာသောတာဟောတာကြီးရတော့ပြောတယ်လို့ဒီရကဒီရသားတရားကြီးဟောလို့ရှိရင်သိမ့်တယ်ဘူးလို့ဆိုတယ်လို့ ဘုရားဆိုတာခေါ်ရလို့ရှိရင်ပြေသားမဟုတ်တဲ့အပြင်အတိတ်တွေလည်းထည့်ပြီးတော့ဟောရောအဲဒီလိုပြောရတယ်သူကအဲဒီတော့ဒီလိုတရားနာလို့ဆိုတာတရားရင်နာတာလည်းဝိသုကပြောလို့သဘောထားတာကိုပြောရင်လို့ရှိရင်ပြောတာကြည့်ပါမှာပေါ့တရားနာလို့ပဲနေရာကျပြောကြည့်ပြောတာမှဟိုမှာရုပ်ရှင်ရုံတော့ဘာလို့ကောင်းတယ်တရားဟောတာကပဲကောင်းတယ်လို့ဆိုတာအဲသိမကောင်းဘူးသာတော်မှ ရုပ်ရှင်နဲ့ဇပ်ပွဲနဲ့ဆိုရင်ဇပ်ပွဲကပုံပြီးသဘာဝကြတယ်မောင်နေတော့ကဓမ္မကြီးပြောက်ကပြောတယ်သူသားရင်နဲ့သူရင်ကတရားနဲ့ကတော့ရုပ်ရှင်တွေအဲသွားကြည့်သူကပြောသူဗျာလည်းလားတဲ့ဟိုဘာမဟုတ်တော့ကြတယ်ကြည့်ကြတာဗျာရုပ်ရှင်ကအကားရယ်အရေးကြီးကြတယ်ကွာလူတော့မဟုတ်ဘူးလေဒါကမိနဲ့တွေ့ကြအရေးကြီးသူတို့သွားပြီးကြည့်ရတာ အခုကတော့ကြည့်မယ်ကြည့်လို့ရှိရင်ဇာပွဲပေါ်ပြီးပါလေဒါလူအစ်စ်ကိုကြည့်ရတယ်မင်းကြီးမင်းသားကမင်းကြီးကမင်းသားအဲ့ဒါကိုကြည့်အဲ့ဒါအကောင်းတာပြရတယ်သူတို့ဘယ်နဲ့ရုပ်ကြည့်သွားကြည့်တယ်ဉာဏ်ပြောက်ဘူးပြောအဲ့ဒါလည်းသူကြည့်ရကြည့်ရတွေသွားပြီးကြည့်ကြတာအမှန်ကြီးကတော့တရားဆိုတာသရာတရားဖြစ်ဖို့ရည်ကြည့်ရတယ်ဘုရားဘုရင်ကြီးရဲ့သရာတရား ဆိုတော့မရင်ကြည်ရင်ကြည်အောင်လို့ဟောရတယ်တရားတော်ရင်ကြည်အောင်သံဃာတော်ရင်ကြည်အောင်တရားတရားပြန်ဟောရဟောရရင်ကြည်ရတရားတရားဆိုပြီးသားပုဂ္ဂိုလ်တွေလည်းတိုးတက်အောင်ဖတ်တောင်ဟောရတယ်ဒီကကာလမှာတရားတရားပြည့်စရာအကြောင်းလည်းရှိရဲ့မရင်ကြည်ကြတဲ့ဘာသာရေးတွေမရင်ကြည်ကြအကြောင်းတွေရှိမနေ့ကလည်းဘုရားတရားကြီးပြောင်းလာတယ်ဒီထိုင်တိုင်းကတရားကြီးပြောင်းလာ ဘုန်းကြီးဟိုရောက်တော့အဲဒီမှာတခါကြီးမတွေ့ဘူးလားလည်းမတွေ့ဘူးလို့လာကြတော့လားဟိုလာတာပဲတွေ့ဘူးလားဟိုတော့ကပြရတယ်ဒီလိုပါဒီတော့ကသိပြီးသိမြင်တာဘူးဟွန်းတရားလို့သိမြင်တာဟုတ်မယ်တရားတွေကကြီးဟိုတော့ကမယုံကြည်ဖြစ်နေတယ်အခုမှကြီးတာလေနည်းနည်းကိုယ်ကကြားလာတာဒီနည်းနည်းပုဂ္ဂိုလ်တွေကဒီလိုလေဘုရားပြုတရားမယုံဘာမယုံညာမယုံလဲ

အဲဒီတော့အကုသိုလ်ကြီးအားလာတယ်ညမှန်နေတော့လာတော့ပါပြီနောက်ပိုင်း၆တော့လေအရေးကြီးတာအဲဒီလိုရာဇာမဖြစ်တဲ့ပုဂ္ဂိုလ်သရာတရားဖြစ်ဖို့ဒီကြီးကပုဂ္ဂိုလ်တွေလည်းတိုးတက်ထက်တာမို့တရားဆိုတာဟောရတယ်တရားနာတာလည်းအဲဒီတည်းနာတာလည်းမသိရတဲ့တရားတွေသိရအောင်ဒါနာကုသိုလ်ပြုလို့ရှိရင်ဘယ်လိုပြုရလဲဘယ်လိုပြုရင်ပိုအကျိုးရှိရဲဒါနာလည်းပဲသူ့တိုင်းဉာဏ်ရှိရဲ ဌာနမှာလည်းမျိုးကလာပို့ပြီးတော့ပို့ပြီးမျိုးဒီလိုဟာတွေသာမညဌာနတွေလည်းရှိတယ်အဲဆက်တဲ့ဌာနစေနာဗရာတရားတွေဆက်တဲ့ဌာနနဲ့အဲဘင်္ဂါရောပြည့်ဒီကသတင်းဒီလာစသည်နဲ့ပြည့်စုံတဲ့မျိုးရုံနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်များပြည့်ရဲလို့ထူးခြားတာကိုရှိရတယ် အဲဒါဒီနဲ့နားလည်ထားရတယ်သူကဒါနာပဲသီလဘက်ကလည်းသီလဆောက်ပြီးဖို့သီလစင်ကြယ်ဖို့ဒါတွေလည်းပဲနားလည်အောင်တရားနာရဟောတဲ့ပုဂ္ဂိုလ်လည်းအဲဒါတွေလည်းဟောရတယ်သံလေခတော့ပထမပိုင်းမှာဒီလားနဲ့စသည်ချင်းကြတယ်အများကြီးပါပါတယ်အဲဒါနည်းနည်းချင်းနည်းနည်းချင်းဟောတာတကူကြီးတကူချင်းဟောတာကအများကြီးပဲ ဘာဝနာဘောကလည်းသမထဘာဝနာဝိပဿနာဘာဝနာတရားတွေရှင်းသုံးကြရတယ်ရှင်းသုံးလို့ရှင်းပြင်းရဘယ်လိုဘယ်လိုကျိုးတွေရတယ်ဆိုတာတရားတရားဖြစ်ဖို့တရားအထုလို့စိတ်ဆန္ဒတွေဖြစ်လာတယ်ဟောရတာကိုဘာလို့လဲဆိုလို့ရှိရင်ဒီရောက်နေတာလို့ဒီရောက်နေတာပြည့်ပြည့်ပြီးဝယ်နေအောင်လို့အဲဒီဝိသုဒ္ဓိကျောင်းတဲ့ကြီးရဲ့ ဂုဏ်တွေကိုရှင်းလင်းရတယ်စားကြဆိုရင်တော့စားကြလိုက်ဝိဇ္ဇာဆိုရင်တော့ဝိဇ္ဇာလိုက်ဟွန်းဂုဏ်တွေရှင်းလင်းရတယ်စားကြဆိုရင်လည်းရတာကောင်းတဲ့အကြောင်းသိဆိုလို့ရှိရင်လည်းရောဂါဝေဒနာတွေကြောက်တဲ့အကြောင်းအဝတ်တွေဆိုလို့ရှိရင်လည်းလှပါတဲ့အကြောင်းခိုင်တဲ့အကြောင်းပေါ်ပါတဲ့အကြောင်းအဲဒီလိုအရကြောက်ပြီးတော့ကြညာရတာအဲလိုပဲမြတ်စွာဘုရားတရားတွေဟောရတယ်ဆိုတာ အဲလိုတရားတရားပြအောင်တရားအထုတ်ခြင်းအောင်ဆန္ဒပြအောင်အဲတရားအထုတ်ခြင်းလာပြီဆိုတော့အထုတ်ဘုံကိုတရားနာရင်လည်းနှလုံးသွင်းတာနဲ့လည်းတရားတွေရတာပဲ။ဒါမိသူတဲ့ပုဂ္ဂိုလ်တွေတရားနာရင်ရတယ်။အဲယုတ်တရားနာတရားအကြောင်းမိစ္ဆာတွေကအနတ္တအကြောင်းဖြစ်ပြအကြောင်းအဲ့ဒါရောရေးကြည့်တယ်ဒါတွေသိကြလို့လေ။ဒါတွေသိကြရတယ်ဘုရားကဒါတွေဟောနေရတာပဲ။အဲ့ဒါရေးကြည့်တယ်ဒါတွေက ဘောရမဥစ္စာတွေနာမဥစ္စာမသားမဥစ္စာတွေဒါကြောင့်အစနဲ့လည်းကောင်းကြီးကြမယ်လည်းနဲ့ကောင်းကြီးကြမယ်ဆုံးနဲ့လည်းကောင်းကြီးကြမယ်ကောင်းကြီးတုံးနဲ့သူစုံတဲ့တရားတွေဟောကြရတော့သတ်သံတာရှင်စနအနည်းတော့တော့တာရမယ်အနည်းသားရှိရမယ်စကလုံးဒီလိုကစကလုံးနဲ့အကျိုးဆိုတဲ့ငါပါတမ်းနဲ့ဒီလိုကောင်းမှရှိတာအနည်းတော့တော့သိပြီးတော့မရှိဘူးဒီလိုမှသိကြဘူး အနေရိပဲသတ်တာအနေရိပဲမကြည့်တော့သတ်ဘူးဆိုတာဒါလည်းပဲကောင်းရမယ်တဲ့ပြောတဲ့စကားကြောက်ကြလည်းပဲကောင်းရမှာပေါ့လေကိုစကားဆိုရင်လည်းသာလူကြကုန်းတွေတော့မဟုတ်ပါဘူးပြောတဲ့ဟောတဲ့အခါဝက်ကြတယ်ဒီလိုနားလည်းပဲဝက်ကြညာနာလည်းပဲစကားကောင်းနေတယ်ပြောရမယ်တချို့ကစကားပြောတာကိုဝက်ကြမြင်ကြအောင်မပြောဘူးမြင်ကြအောင်ပြောတဲ့နောက်ထပ်တဲ့ပုဂ္ဂိုလ်ကနားမလည်ဘူး နားလည်အောင်နားလည်လိုက်တဲ့အသုံးပြုဝိဇ္ဇာစကားတွေပြောမယ်ဒီစာရေးတာတော့မှဉာဏ်ကြလို့ရှိရင်နားလည်အဲဝိဇ္ဇာကြီးရှင်းကြည့်ပြီးတော့ကြီးလောနားလည်ဒါကဘုရင်ဘုရားဝါတော်ရှင်ဆိုပြီးတော့ဟိုစကားကြီးပြောက်ထုတ်ကြည့်ရတယ်မှားသားကြတယ်နားကောင်းပါတယ်သာဥသမာဓိဒုတိယတတိယတွေဒီမှာတဝုလောက်လားနဝုလောက်လားကြည့်ပြီးတော့ကောင်းပါတယ်လို့ ဒါပေမဲ့သူကဝဲကြနေတာသူကပြေးတော့ဘယ်တော့ပြေးလို့ဆိုတော့ဝဲကြပထမစတဲ့ဝဲကြဟာစာရုပ်ဆုံးမဝဲကြဆုံးတယ်လို့ဘုန်းကြီးကပြောချင်တယ်လို့သာဆုံးတာနည်းဆုံးတာနည်းဆုံးဆုံးနေလိုက်မဆုံးဝဲကြတဲ့ခါလဲဆက်သွားတယ်ဘာဖြစ်တဲ့ကြောင့်ဘယ်လိုရှိရတာဘာအတွက်ဘာညာစသည်ဖြင့်ဝဲကြတစ်ခုပြီးတစ်ခုဆက်သွားတာကမဆုံးဘူးဒီဟာကြီးဒီဟာကြီးဆိုတဲ့သူတွေသူကလည်းသူကစိုးစားတယ်လို့တခါသွားတယ် ဆရာကြီးတော်တော့တော်ပါလေဖြစ်ပြီနာတာပဲဘာလို့လဲဒီလိုဝက်ကြကြီးအစီကြီးရေးမှမလို့အဲဒီလိုပဲတရားဝင်တယ်ဟောတာတောင်းနေတယ်လို့ဝက်ကြလေးရတယ်ပြတ်တော့သားပါဖြစ်တဲ့စကားလုံးနဲ့ပြောတာကရေးကြည့်ရဘုန်းကြီးတို့တော့တားနေနေကြတယ်လို့ပြောနေတာပဲနားလည်အောင်နားလည်တယ်စကားတော့ရေးပြီးပြောတယ်စာစကားတွေကလည်းသိမသိဘူးကစာစကားကတော့ရာတရားရှိအောင်တော့ပါဠိ ရုပ်အမျက်လည်းတိုးတိုးပြီးလို့ရှိရင်အရိယာကြတော့ဘုန်းကြီးတို့ကအခုအရာတိုင်းနဲ့ကိုပြောရတဲ့စကားလုံးနဲ့ပေါ်အောင်သင်ကြားအောင်မလိုဟောတာပဲအဲ့လိုဟောဖို့ရပါပဲ။သာယဉ်ခဏံတရားနဲ့လည်းပြည်စုံလူရမယ်။စကားဝတ်ကြကောင်းကြမယ်။ဒေလပရိသုဏအလုံးစုံပြည်စုံရမယ်။ပရိဒုဒံစင်ကြယ်ဘဝင်းစင်ကြယ်တော့ ဇမသရိယမြတ်သောခြင်းကိုပကာသိခအပြည့်ကြကုန်တော်မြတ်သောခြင်းပြကြမြတ်သောခြင်းဆိုမဲ့ခြင်းပြပါတရားပဲအဲတတိယမပြောမယ်ဆိုတတိယလေးပါးတရားတွေပဲအဲဒါတွေပြကြတဲ့ပြကြအဲဒါဘာတွေတော့ဆိုဘုဇနာဟိတာရညာဝလူပြင်းရအောင်လို့ ဝုဇနာအထာယဝုဇနာဟိတများစွာလူတွေကျိုးမြောက်အောင်အဲလောကနုကံပါရသတ္တဝါတွေစင်္ကနာတခုနဲ့သတ္တဝါတွေမသိကြဘူးအရှင်လားမှနေမသိကြဘူးမသိတော့မကျင်ရဘူးမကျင်ရတော့အကျိုးရရတဲ့နာတွေမရဘူးအာတဝနာတဓမ္မတသရိဟာယံဒီအာတဝနာတမကြနာခြင်းကြောင့် ဓမ္မတာတရားကိုအာတဝနာတမကြားနာခြင်းကြောင့်ပရိယာယံဒီကြရင်ရတဲ့အကျိုးမှာဆုတ်ယူကြလေကုန်တော့တရားတွေမနာရလို့နာမယ်ဆိုလို့ရှိရင်တရားပြီးတရားကျင့်ပြီးတော့တရားတွေရမယ်ပုဂ္ဂိုလ်အများကြီးရှိရဲ့ဘုရားတိညာတာတော့ညာတာတော့တရားကိုနာရရင်ပြီးမဲ့ပုဂ္ဂိုလ်တို့ကိုယ်သန်းပြီးသူတို့ရနိုင်ကြည့်ကြပါလိမ့်မည်။ဒါတိုင်းရတိုင်းရှိပါလေ။ ဟုတ်တယ်ရတိုင်းရတိုင်းပြီးတယ်အခုဘုန်းကြီးရဲ့တတိယံတရားအာထုပ်ကြရတယ်ဟောပြောနေရတိုင်းရတိုင်းတရားရှိတာပဲအာထုပ်အာထုပ်လိုတဲ့ပုဂ္ဂိုလ်တွေရှိတာမထုပ်ခြင်းတဲ့ပုဂ္ဂိုလ်တွေရှိတာပေါ့အဲအာထုပ်တဲ့ပုဂ္ဂိုလ်တွေဟိုရပြီးနည်းနည်းနည်းနည်းတော့ရှိနေတာဒီလိုရဒီမှာမထမ်းပြမဲ့ပုဂ္ဂိုလ်ကမရှိတော့အာထုပ်ရှင်ကိုရတဲ့အံသုံးနိုင်ဘူးတခြားသောအာထုပ်ရဒီနေ့ကတော့ယူဦးတဲ့တက္ကရာကြီးတယောက်လိုယူရမှာစံထမ်းကြောင်းလည်းမရှိဘူး သမထဘုန်းကြီးပြောတာတောင်းတယ်ဘုန်းကြီးပြောရတယ်ဒါကြီးတို့ဒီဆိုတော့ဒီကသွားပြီးတော့နေဝဲခိန်းတယ်တဲ့ဒါကြီးဒီတို့ဒီကသဒ္ဒနာပဝန်းကတရားဝါဒနာပါတဲ့ဘုန်းကြီးတစ်ပါးပါကိုတရားထုတ်ပေါ်ရကြောင်းဒီမှာလာအထုတ်အထုတ်ပြီးတော့သူကပြန်ပြီးတော့ဒီမှာသမထံတရားသူကောင်းတယ်လို့ပြော အခုတော့စိတ်တယ်ဗျာအဲ့ဒီကခွင့်ကြီးဘယ်သူမှတရားထုံးတဲ့ပုဂ္ဂိုလ်မပေါ်လာဘူးအဲဆက်တာလေလို့ဒါကြီးတော့ကြာရတာခွင့်ကြီးဒီမှာကမ္မထမ်းစရာလုံးဝပုဂ္ဂိုလ်မရှိရင်တရားသွားနေကြရတယ်ဆက်တာပဲလို့ခွင့်ကြီးတဲ့ပုဂ္ဂိုလ်ခက်ပါတယ်လို့ပြောရတယ်လို့ဆိုအဲ့ဒါသမထစရာလည်းတော့ကြားတယ်သမထစရာသိမလို့မရဘူးဒီမှာလာတရားထုတ်ကြပါလေသာရိပုတ္တရာတော့ဒါပဲမဲ့လို့သမထစရာမလုပ်ကြဘူးပြန်သွားရင်သူစာလေးပါလေးပဲချပြီးနေကြတယ်ဒီလိုအများကြီးပဲ တချို့လည်းတရားလေးရတယ်လည်းပြင်းပြဟောရပါတယ်ဒါပေမဲ့လို့အဲဒီကမ္မထံဘုန်းကြီးတို့မျိုးကြီးတော့တောင်းလေးအဲဒါကြောင့်မြတ်စွာဘုရားဒါတွေယူပြီးတော့အသဝနာတမကြားနာခြင်းကြောင့်တဲ့ဓမ္မတာတရားကိုအသဝနာတမကြားနာသည်ဒီကြောင့်မကြားနာခြင်းကြောင့်သရိယာယံဒီသိရကြသည်ရမယ်တရားတွေမှာသိရတယ်တရားနာလို့ ပရမဂုံကြီးနဲ့ပုဂ္ဂိုလ်တွေကပရမဂုံမကြီးဘုရားဘာသာဝင်မရှိဘူးကြတယ်။ငါးပါးတိကသင်တုံးပြီးတော့နတ်ပြည်ရောက်တဲ့ပုဂ္ဂိုလ်တွေလည်းငါးပါးတိကမကြီးရတော့နတ်ပြည်မရောက်ဘူး။၁၄ပါးရှိရ။ဒါနပြုပြီးတော့လူပြည်နာပြည်ရောက်ကြီးပွားချမ်းသာတဲ့ပုဂ္ဂိုလ်တွေလည်းဒါနပြုရမှန်းပြီးတော့မပြုဘူး။မပြုလို့သူတို့လည်းပဲအကျိုးမရဘူး။တရားနှလုံးသွင်းပြီးတော့ဝိပဿနာဉာဏ်ဖြစ်တဲ့ပုဂ္ဂိုလ်တွေဝိပဿနာဉာဏ်မရဘူး။ အရိယာမင်းညာဘုံညာကြောင့်တဲ့ပုဂ္ဂိုလ်တွေလည်းမရောက်ဘူးတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းအာမထုတ်ရဘူးမခုတရားတွေမှာလွတ်သွားတယ်လို့ဆိုပုဂ္ဂိုလ်တွေတရားထုတ်တဲ့သစ္စာနာရှိပါတယ်အဲရှိတော့သူလည်းတော်တော်သွားပြီးတော့ဘောဓမှာပဲသူတော်တော်သွားနေတော်တော်ကြတယ်သူတို့ကဆရာမင်းတို့ကြာမပြီးတော့တော်တော်ငြိမ်းကြည့်တာဘာမှမလုပ်ကြဘူးကြတော့အဲဒါသင်္ကုံပြီးတော့ပြန်လာရောကြည့်တာဒါနဲ့သိသေးကုန်တယ် ဘုန်းကြီးတို့ဥပဒနာတရားရင်ဟောရင်အဲ့ဒီလိုပုဂ္ဂိုလ်တွေမနေဘူးရှိတယ်။ဘုန်းကြီးတို့ဆွေမျိုးတွေကတော့ရှိတယ်ဝိဒကာကြီးတယောက်ကဦးကြီးတို့ဆိုမှပေါ့လေအဲဒီကကြီးတယောက်ကနေမကောင်းတဲ့လားပြေဘုန်းကြီးကလည်းစောစောပိုင်းကဥပဒနာတရားမဟောဘူး။အဲငယ်လဲငယ်သေးတာနဲ့300ကျင်းနေကြမှာဟောတယ်။ဒီကကြီးကတရားဝါဒနာပါတယ်။အကျမ်းမှာကြောက်အရာတွေကမထားနိုင် နေပြီးတော့မှဘုန်းကြီးကဟောတော့သူကအပြည့်တင်တယ်ဒီတော့ငါတဲ့ဒီလိုကြမ်းနေကြမ်းနာဘူးဒီတော့ကပြန်အားထုတ်နိုင်တယ်ဒီကင်းကလည်းဟိုစောတော်ကတော့မဟုတ်ဘူးတဲ့သူကဟောတယ်သူအိရာတွေကမထားနိုင်ဘူးကြီးကြတယ်ခဏကြာနာကောင်းအဲ့ဒီပုဂ္ဂိုလ်တွေအများကြီးပဲတရားမနာလို့တရားလက်လို့ဖြစ်တယ်သုံးကျုံနေပါတယ် ။နောက်ဆိုတော့လည်းကလည်းကြည့်တယ်ဒါကြောင့်မို့ဓမ္မသာတရားဝါဒဝနာတာယမတားမကြမနာရခြင်းကြောင့်ပရိဟာယံဒီရတဲ့ရတဲ့တော့တရားတွေမှာဆုံးဖြတ်ကြလေကုန်၏အဲဒီမဆုံးဖြတ်အောင်ကနယ်လက်ပြီးတရားဟောကြတဲ့မြတ်စွာဘုရားအမိန့်ပေးတာအဲဒီမိန့်ပေးတဲ့အတိုင်းမိန့်ပေးတယ်အင်းမြတ်စွာဘုရားသူကိုယ်တိုင်လည်း ဥရိလာတော့သွားပြီးတော့သူ့ကိုရှင်းမလို့အဲဒီသွားရမယ်လို့တာဝန်ခံပါတယ်အဲဒီခါကလာမာနတညသောပြတောက်တယ်ဘာတော်ပြီသဗ္ဗပါစေဟိရေရိပါယေသမနုသာမဟာဗန္ဒနာပါတော်ပြီနမေသမနာမောက္ခတိ ရေရိသာသာအကျဉ်းနာပြည်လောကနဲ့ဆိုင်သောကြောကွင်းတို့ဒီလောကရေမန္တာသာကျဉ်ပြည်လောကနဲ့ဆိုင်သောကြောကွင်းတို့ဒီလောကအတုပြုကြောဤသေဟိဒေကြောကွင်းတို့လိုအားဖြင့်မဟာဗန္နအပန္တောဤသာရနောင်ဖွဲ့ဖြင့်နောင်ဖွဲ့ထားပြီးရှင်အောင်ထားပြီးအတုဖြစ်ပေ၏အဲရှင်ဂေါရမ လူကြီးလောကနဲ့ဆင်းရဲကြောက်ဝင်းနေပြီသနာဒီလောကနဲ့ဆင်းရဲကြောက်ဝင်းနေပြီအဲဒီကြောက်ဝင်းနေအများကြီးတဲ့ပြင်ကြောက်ဝင်းနေမင်းနေလို့ဒါကလောရအောင်မလဲမလို့သေးဘူးအကြီးကျယ်ကိုဒီနောင်တော့ကမဟာဗရဏဗာရောတိမရပံဗာရောတိဗာရောတိသဘာပါဆိုလုံးလုံးလည်းကြောက်ဝင်းနေပြီ

သက်စွာပြားကလွတ်ပြီဆိုပြောတာကငါလည်းတော့ဘူးစိတ်သားတွေလည်းလွတ်ပြီဆိုတော့မလွတ်သေးပါဘူးတဲ့ကြောက်ဝင်းနေလူကြီးလောကနဲ့ဒီလောကနဲ့ဆိုင်တဲ့ကြောက်ဝင်းနေရှိနေတာပဲတဲ့လူကြီးပါရမယ်လူကြီးလောကတွေပေါ့နာပြည်တွေစဉ်းစားပြီးတွေးပြီးပါရမယ်လို့နာပြည်ကြောက်ဝင်းနေနေတာပေါ့သိသေးရတော့နတ်ပြည်မမြင်လို့ထားအောင်နတ်ပြည်ကတော့မမြင်ဘူးထားအောင်တော့လူကြီးကြောက်ဝင်းနေတဲထက်တယ်ဆိုတဲ့အခါကျမမြင်လားအဲဒီငါသာပြား

ဒီလိုပါစာကျင်နုဒီလောကနဲ့ဆင်းတော့ကြောက်ဝင်းနဲ့ဒီလောကရေမန္တစာကျင်ဒုတိယလောကနဲ့ဆင်းကြောက်ဝင်းနဲ့ဒီလောကနဲ့ရှိတော်၏သာသာသာဒီလိုလုံးလုံးကြောက်ဝင်းကိုတော့ညတော့မှဟာငါဒီမဟုတ်တော့လွံ့ရောက်ခဲ့ပြီလို့သင်ပြောရဒုတိယလောကနဲ့ဆိုင်တဲ့ကြောက်ဝင်းဒုတိယအာယုံတောင်းလုံးနဲ့စပြီးတော့ပါရမြစ်တဲ့ကြောက်ဝင်းနဲ့မရှိပါဘူးနာဒီလောကနဲ့ဆိုင်တဲ့နာဒီအာယုံတောင်းလုံးနဲ့လည်းတောင်းတာပါရတာလည်းမရှိဘူးသာဘသာနာ မဟာဗန္ဒနာမဟုတ်တော်မူအင်္ဂါဒီမဟာဗန္ဒနာမဟုတ်တော်မိဝါဒနောင်စေမှာလူမြောက်ကြီးအမှုဖြစ်သည်တွန်တင်သည်မြတ်တော်အာမြတ်တော်သာနိယအတရဆိုတော့အပေလည်းထိုးပါတယ်တော့ရေးရကြည့်ပါတယ်လက်ဖို့ထိုးတဲ့သဘောမျိုးနဲ့ကိုဖြစ်တုန်းကသုံးဟောတူပါတယ်အခုတော့စာလည်းပြေကြတာဒီနေ့ပြီးတော့ကျမ်းကျမ်းဉာဏ်ကြောက်မြတ်တော်အလဲထိုးပါတယ်ဆိုတော့ကျမ်းဉာဏ်ကြောက် သွန်သင်သူမြေတော့အဆုံးဆုံးပြီးအတိဖြစ်ပြီအဲဒါဆုံးပါပြီအကောင်းဆုံးဆုံးသွားပြီငါနိုင်သွားပြီအဲတကုန်းကကိုယ်လုံးလွတ်သွားပြီကိုယ်ဆုံးပြီဝါထပြီးတော့ပြောရဲအန္တလိကဆိုတော့ပါတော့ဇာယံတရတုမာနတော့ အန္တလိခာဆိုတော့ပါသောကြောယံစရတိမာနသောဒေနာတံဗန္ဒိတာမိနာမုသမနာမောကတိသမဏရှင်ယဟံရာယံရောယံပါသောခြင်းကာမရာဂတိဟုသောအနှောင်ကဲ့သည်မာနသောစိတ်၌ဖြစ်၏ စိတ်နဲ့ဖြစ်လည်းစရတိသွားယူစိတ်ကူးနဲ့ဖြစ်နေတာလေစိတ်ထဲတွင်ဖြစ်နေတာလေကောင်းအောင်အာရုံနဲ့စပ်ပြီးကြလားစိတ်ကူးအဲကြောက်ဝင်းနေတာဖြစ်နေတာအန္တလိကဆိုတော့ကောင်းတယ်၌သွားယူကောင်းတယ်၌ဟင်းဟင်းမြင်ကောင်းတယ်သွားတာပဲအဲလူ ကိုယ်ကမတော်နိုင်နေတယ်စိတ်ကတော့သူကသွားနေတာကိုအဲ့ဒါအကြောင်းပြုပြီးတော့ကောင်းတယ်နဲ့သွားတာပဲဒေနာတေပြောခြင်းဖြင့်တာမင်းကိုပါဠိသာမီနှောင်ဖွဲ့အံသမဏရှင်ဟံမေနာဤပြောခြင်းမှဒွန်တမီနာမှာဖြစ်ပြီးလွှဲရနေမောမလွနိုင်ပါဘူးတဲ့စိတ်ထဲမှာဖြစ်နေပြောခြင်းကောင်းရင်တွေပါလေကြော်လွှားပြီးစသမ်းပြီးသွားနေတယ် ကိလေသာကြောင့်ကိုကြည့်ရတယ်ကိလေသာအာရုံကြည့်ရတယ်စိတ်ကညွတ်ညွတ်ပြီးအာရုံကြည့်ယူနေတာတွေကိုကြားထုတ်တဲ့ပုဂ္ဂိုလ်တွေလည်းအာထုံနေအပြီးသွားနေတာလေကမ္မထာကြောင့်လည်းအာထုံနေမယ်လည်းစိတ်ကနေသာမဟုတ်ဘူးသွားနေအာထုခါကမှမနိုင်ဘူးသွားတယ်အဲဒါမျိုးတွေကိုပြောတာတော့အဲဒီကြောင့်ကိုယ်နဲ့ချီတုံးမယ်တဲ့မလို့ရဘူးလို့ဆိုတော့မြတ်စွာဘုရားရူပသတ္တခန္ဓာရာသာ ဘုဒ္ဓဘာသာမနောရမှာဣဋ္ဌမေဝိကတောသံတော်ညိတော်သမတိအန္တတာအန္တကအယုံဉာဏ်ကိုပြုလုပ်တာသောအမနရူပသရသန္တာရသဘုဒ္ဓဘာသာမနောရမမနောရမနှလုံးသွင်းပေါ်ရှိတဲ့ရူပသဆင်းအာယုံကံမုံတို့ဒီ၎င်းသရသသံအာယုံကံမုံတို့ဒီ၎င်း သာသာစရတာအံကာမနုကာမဂုဏ်တို့ဒီလောကနာစအနာအယံကာမဂုဏ်တို့ဒီလောကုသဘာသာတေတိအံကာမဂုဏ်တို့ဒီလောကနိရှိတော်၏ကျော်ကွင်းမြည်ရဌာနတွေကျော်ကွင်းထောင်ဝဌာနတွေ၆မျိုးအောင်း၆ပါးနှလုံးကိုလျော်ရရှိတဲ့မြတ်သက်တွေအကောင်းကြီးမြင်ရအခြင်းတွေမြင်ရအခြင်းအာယုန်တွေကြားကြအမှန်အာယုန်တွေနာကြအနာအာယုန်တွေစားကြရတာအာယုန်တွေ တွေ့ထိကြတွေ့ထိအာယုံကိုကာမဂုဏ်အာယုံ၅ပါးအဲသိရအောင်မထည့်6ကြ6ပါးရှိတယ်ဒီမှာတော့၅ပါးပဲကာမဂုဏ်၅ပါးကိုပြီးတော့ဟောတယ်ဣဒ္ဓာဤနှလုံးဝတရားတို့သောအာယုံ၅ပါးကာမဂုဏ်တရားတို့၌မေငါဤသံတော်အလိုသံတော်တို့လည်းတော့သင်ွားလိမ့်မည်အဲဒီအောင်နဲ့စပြီးတော့လူကြီးမြတ်မှုဆိုတဲ့ဌာနမရှိဘူးလို့သိကောင်းတာ အခုတရားထုတ်ရတာတွေလည်းအသာကြီးကျင်းအောင်အားထုတ်နေရတာဒီနေ့ကျရင်လည်းကျင်းရမှာပဲမကျင်းမကျင်းတော့အားထုတ်နေရမှာတွန်တင်ဒီနေတော့အဆုံးကြီးဆုံးရပြီဖြစ်လေပြီလေအဲကျင်းပါပြီလို့ငါအနိုင်ရပါပြီလို့မြတ်စွာဘုရားအမိန့်ကြီးပါတယ်အဲဒီထဲမှာအခုပြောတဲ့ကာမဝအယုံ၅ပါးနဲ့စပ်ပြီးတော့ကြောက်ခွင်းဆိုတာ ရေးကြည့်ရဲအဲ့ဒါတွေလွတ်မြောက်အထုတ်ကိုတရားထုံးနေရင်ကောင်းနေပိန်နေထိုင်နေဒီရမှန်နေလူကြီးနေတဲ့ကြာအယုံလေးစိတ်ကြီးတွေရောက်တဲ့ရောက်ရင်မှန်ပါပဲမှတ်ပြီးတော့တရားမြညာကနေပြီးတော့လည်းနှိစ္စတာမှုဝင်လာတဲ့မြင်နေမှတ်ပြီးတော့ဒီလိုမျိုးတိုင်းလည်းကောင်းတာပဲအဲမမှတ်မိလို့ရှိရင်တော့မြညာနေပြီးနှိစ္စတာမှုဖြစ်တို့ဒီကြာရကနာရကသာတိရသတိရက နည်းနည်းအယုံလေးအာမှုပြီးတော့နှိစ္စတာမှုတွေဖြစ်တာမရှိနိုင်မမနိုင်လို့ဆိုတယ်သူနိုင်မနိုင်လို့မြင်နေကြောက်ညရတယ်ဖြစ်ပြဖြစ်ပြပြီးပြီးနေလို့ရှိရင်ဒါအကောင်းဆုံးပဲအဲဒီလိုပြီးနေအောင်လို့ကြားထုတ်နေရတာမြင်နေကြားတယ်ပေါ်တယ်ပေါ်တယ်နေမှအကုန်လုံးမရှိမှနိုင်လို့ရင်ဆိုရင်ချင်းဘောင်းနာပင်သာတွေကသာပြီးဖြေခံပြီးတော့မှတ်နေတယ်ဘောင်းနာပင်သာကောင်းဆုံးမှတ်ရတာမဟုတ်ဘူးဇလေကူနဲ့မှတ်နေလို့ ပြောလို့ဆိုလို့လည်းလူတွေကစပြီးတော့မှတ်ခိုင်းတာဒီမှာလူတိုင်းလူတိုင်းသူတို့မှလို့လွယ်တယ်ဟောင်းနေပိန်နေဒါလေးရင်းကမှတ်ရရှိရှိလားမှတ်နေတော့မှတ်ရအောင်လိုက်လိုက်ရှားနေရတယ်လိုက်ရှားနေရင်ချင်းချင်းနေတာပဲမှတ်ကြံပြီးလို့ဆိုပြီးတော့နားနေတယ်ရှားနေတယ်ချင်းချင်းတာသမာဓိပြည့်အခုကကောင်းလာပြီပိန်နာပိန်နာကြီးကောင်းတာသင်များကြီးနာကောင်းနေပိန်နေနောက်ဒီကကျဲလေးချင်းထိုင်နေဒီကကျဲလေးချင်းဖြည့်တယ် ကောင်းတယ်ပိန်တယ်ထိုင်တယ်ပြည့်ရတာအဲ့ဒီပြစပြီးတော့မှတ်နေတော့ဘယ်မှမရောက်ဒီကမြင်ရရှိရင်လည်းမြင်တာမှတ်လိုက်ကြားရရှိရင်လည်းကြားတာမှတ်လိုက်ဝေဒနာပေါ်လာရင်အဲဒီဝေဒနာမှတ်စိတ်ကူးတွေပေါ်လာလို့ရှိရင်စိတ်ကူးတွေမှတ်နောက်ဆက်ပြီးတော့ကိလေသာတွေမပြည့်စုံတဲ့ဖြစ်ပေါ်ပြီးဒါတွေရပ်တော်ပြီးပြညာနဲ့တန့်နေတန့်နေရပ်တော်မှတ်ပြီးတော့ပဲနေတယ် အဲဒီလိုဆိုရင်ဝိပဿနာရှိနေရင်သူပြောတဲ့အာနာပါနဲ့စပြီးကြော်ဝင်းနေလို့နေတာပဲမှတ်တိုင်းမှတ်တိုင်းကြော်ဝင်းလို့ဒီမမှတ်မိရင်ကြော်ဝင်းမိပြီဟုတ်မမှတ်မိရင်တော့ကြော်ဝင်းမိပြီတော့မှတ်ရမယ်ဟုတ်လားပြီးတော့ဟာမိတော့ကြမ်းပြီးတော့ကြမ်းမှတ်ရမယ်ခဏခဏမိနေမှာပါပဲအဲနောက်အမှတ်ဒီကောင်းလာတော့မှလည်းမကြော်ဝင်းညာလွတ်တာဒီရကြတယ်ပါကြော်ဝင်းမှမမိတော့ဘူး မာနကြီးထောင်ထားတယ်လို့ဆိုရတာပေါ့လေဒီမင်းတော့သူတို့ကတော့မဟုတ်ပါဘူးသူ့လိုလိုသဘာဝတည်းဖြစ်နေတာပါပဲဒါပေမဲ့သူ့ဘက်ကနေတော့သူ့ကြော်ကွင်းနေလို့ဆိုရကာမဂုဏ်အယုံ၅ပါးတွေနဲ့ကြော်ကွင်းထောင်ထားတယ်သူ့ဘက်ရင်ဖြစ်နေတာတဲ့သမင်းကဝိထုအယုံရှိမှမဟုတ်ဘူးယူရဲနဲ့လည်းသူ့ဖြစ်နေတာပဲဒါတော့အကောင်းဆုံးလို့ ကောင်းတယ်နဲ့ဖြတ်သန်းပြီးသွားနေရတယ်ဒါကွယ်တွေပါလေရှိရှိသွားတာပဲမြည်မြည်ဝေးဝေးသွားတယ်ဘယ်တော့ဝေးဝေးအခုလိုလောကရင်ဆိုလို့ရှိရင်အခုကြားနေပြီးတော့ဟောကြားနေပြီးအနောက်နိုင်ငံတွေသွားတာပဲအမေရိကန်နဲ့သွားတာအရှေ့နိုင်ငံတွေလည်းသွားတာကိုပြီးတဲ့နိုင်ငံတွေဆိုသွားတယ်အဲဒီမှာကိုပြီးတဲ့ဒုတိယနိုင်ငံရှိလို့ရှိရင်သွားတာပဲဟွန်းဒီကြာနေတဲ့ကြာပုဂ္ဂိုလ်အဲဒီမှာတယောက်ကုန်းလို့ဆိုတော့ကိုပြီးရရောက်နေတယ် သွားတာတဲ့ယောက်ျားမိန်းမတွေတော့သွားနေတာသာသီရှိအဲတရားနဲ့သူ့မှတ်တယ်ပြင်တာနဲ့လည်းသက်သာကွယ်ရမပြောကြည့်နေမှာမသွားနိုင်အောင်လုပ်နေမှာမတိုင်းမတိုင်းအာရုံပြုံးကလွတ်နေတာလေလွတ်အောင်ခုချူမနေရတယ်နောက်ဆုံးနေ့ကျရင်ဒီလိုလွတ်သွားမှာပဲမကြည့်မှလည်းနှိစ္စကြတာကြာပြီဘာမှမနှိစ္စမလာတော့ဒါလည်းလွတ်သွားမှာ အနာဂါချင်းသို့တော်မှာလည်းယာနာချင်းပြောကြတယ်ကိုမြတ်စွာဘုရားကတော့ယာနာချင်းနေလို့မဟာဗန္ဒနာမဟုတ်တော့ဤဘွာသောနောင်ဘွဲမှာငါလိုခဲ့ပြီတဲ့မြတ်စွာဘုရားအမိန့်ရှိပါတယ်အဲဒီအမိန့်ရှိပြီးတော့ဟိုအကျိုးတဲ့အခါမှာအဲဒီညာတော်တွေလည်းပဲမြတ်စွာဘုရားမိန့်တဲ့ဟိုဒီဒီဒီဆိုင်လက်တရားဟောကြတာပေါ့အဲဒီတရားဟောတော့ မှတ်တမ်းနေချင်းသိတော့မှာပေါ့သင်္ကိုနေညဘယ်ရွာသွားရဲဘယ်မြို့သွားရဲဘယ်မှာတရားဝဲဖြစ်တယ်ဉာဏ်နာတဲ့ပုဂ္ဂိုလ်ကဘယ်မြောက်ရှိတယ်ဉာဏ်နာပြီးတော့ဉာဏ်နှလုံးသွင်းပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်သွားတဲ့ပုဂ္ဂိုလ်ဘယ်လောက်ဟောတာကဖြစ်သွားတဲ့ပုဂ္ဂိုလ်ဘယ်လောက်ဒီလိုမှတ်တမ်းနေချင်းသိတော့မှာဒါမရှိဘူးဘုရုံးကရေးကြမှတ်ကြတယ်တကယ်မရှိရဘူးနှုံးနေကြည့်မှတ်ထားတာဆိုတော့ခက်သားတယ် ဒုက္ခရလို့ဆိုသိတော့မှာမြတ်စွာဘုရားပွင့်လာတယ်နဲ့သောသွားတယ်ဒုက္ခရလို့ဆိုမြတ်စွာဘုရားဟောတဲ့တရားတွေကအခုလိုဟောတာတွေနဲ့ဖန်ထားလို့ရှိရင်တရားတရားတွေအများအားကြားနေရမှာပဲအဲအဲ့ဒီအကြောင်းအရာတွေလည်းသာသနာ့ကြီးရဲ့အကြောင်းအရာတွေဒါတွေလည်းပဲမှာတမ်းနေသင်ထားလို့ရှိရင်သိတော့မှာဒါနဲ့လည်းလွယ်တော့မလွယ်ဘူးအခုဖြစ်မှလည်းပဲအကုန်လုံးမှာတမ်းနေရဆိုတော့လွယ်တာမဟုတ်ဘူးဘုန်းကြီးရဲ့အကြောင်းအရာ အထုပ်ပါတိတော်မှမှတ်တမ်းတင်မှုကတဲမလွယ်ဘူးဘုရားရဲ့ဆိုတော့နာပြေပြန့်တာပဲဒါရောက်ခဲ့အောင်မှဒါတော့တော့မှအခုအထုပ်ပါတိရေးကျွန်တော်ပြန်စဉ်းစားရင်ဖြင့်သူကကိုယ်လုံးမရေးမှတ်ထားတာမဟုတ်ပဲဟုတ်ခါပေါ်ပေါ်နေတော့အဲဘယ်ရက်ကဘယ်သွားတယ်ဘာလုပ်တယ်ဘာတရားဟောတယ်ဆိုတာတရားယူတိုင်းရေးမိရင်ရေးမိရောမရေးမိလို့ရှိရင်မမှတ်ဘူးကြတာဆက်နေသူကမှတ်တာကတော့လေးပဲအထုပ်ပါတိရေးတာခုမှသားလုံမှသူတယ် ကိုယ်တော့အကြောင်းရတယ်ကြာစဉ်းစားတယ်တော်စဉ်းစားတယ်ဒီကိုယ်လည်းပေါ်လာတယ်တော်လေးသူကဒါကဘုံတို့ရှိရတယ်မရှိတဲ့နောက်ကျရင်ဘယ်သူမှဘာမှလုပ်နိုင်မှာမဟုတ်ဘူးသူကအခုမြတ်စွာဘုရားလည်းအဲဒီထောက်ကြည့်တဲ့ရဟန်းတော်တွေနယ်လက်ပြီးတရားဟောကြတာတော့အောင်မြင်မှာပါပဲမလားဝန်တော်ကြာကောင်းပါလေဒါမှတ်တမ်းနေပြီမှတ်တမ်းနေသိကောင်းမြတ်စွာဘုရားဥရဝေလာတော်တဲ့မြတ်စွာဘုရား ဘုရားလောင်းတော်ဘုရားတော်ကဒုက္ခရပြည့်အကျင့်နဲ့ရပ်ဘုရားပွင့်တော်လည်းအဲ့ဒီမှာဥရိဝေလာတော်နဲ့စနေတဲ့နေရင်ဇာမီကံကဘုရားတရားကိုအာဘောဓိအောက်မှာဘုရားပွင့်လာအဲ့ဒီအဲ့ဒီရပ်ပါပဲအဲ့ဒီရပ်ကအဲ့ဒီမြတ်စွာဘုရားတပါးတွေကြွားတော့ပြည်ရင်ပုဂ္ဂိုလ်တွေသူဟာနဲ့သူကြွားကြမြတ်စွာဘုရားကြွားသွားတော့ ဘာဒဝဂီညီနောင်သုံးခုတဲ့ဘာဒဝဂီညီနောင်သုံးခုဘာဒဝဂီညီနောင်သုံးခုကမင်းသားတွေဘာဒဝဂီညီနောင်သုံးခုမင်းသားတွေတို့ကတော့လာပြီးတော့ကျော်ဝဲစားကြတယ်ဒီပါရဲ့ဒီပါလားကျော်ဝဲစားတယ်လို့ခေါ်ရမှာ သောသရနာပြီးတော့ကြောဝဲစားကြမျိုးတဲ့နေရမျိုးတဲ့နေရတဲ့ပုဂ္ဂိုလ်ဒါကြဟောကြအဲဒီမှာညီနောင်၃ချက်ပါတယောက်သောပုဂ္ဂိုလ်ကတော့ညီနောင်မကြဘူး အိမ်တော်မကြသေးတော့အမျိုးသမီးတယောက်ကိုခိတ္တအနေနဲ့သူတို့သာပို့ပြီးတော့ခေါ်လာတယ်အဲဒီမိမကသူတို့လွတ်နေတဲ့အချိန်သူတို့အရက်တွေပါလေတောက်မြည်ကြီးနေကြပါလိမ့်မယ်လွတ်နေတဲ့အချိန်သူတို့ကြည့်ကြည့်ကိုးတံနေယူပြီးတော့ထွက်ပြေးတာကိုထွက်ပြေးတော့သူတို့ဒီမိမကြောက်တော့လိုက်ဆရာကြတာ ဆိုင်ကြရတယ်ဆိုင်ကြတော့ဘာတွေ့တော့လဲမြတ်စွာဘုရားပြည့်စုံသခင်အောက်မှာသတင်းသုံးပြီးသူတို့လာမှသိလို့ပါသူတို့စောင့်နေသူတို့တရားဟောရသူတို့သူတို့အရေးကြီးတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားဆောသောရတယ်သိတာဒီသွားရင်ဒီလူတွေနဲ့တွေ့မယ်ဒီလူတွေတရားဟောလို့ရှိရင်ပြင်ဒီလူတွေကျွတ်မယ်ဆိုတာမြတ်စွာဘုရားမြင်ရတယ်အဲတော့သစ်ပင်တရားမြတ်စွာဘုရားသတင်းသုံးပြီးတော့သူတို့တွေ့မြတ်စွာဘုရားတွေ့ ဘုရားမဘာမှမသေးပါဘူးသူကဟိုဖြစ်တုန်းကပရပိုက်တို့ရသေးတွေပါရှိတာကိုအဲရသေးရန်ပရပိုက်တွေရှိတော့အဲဒီရသေးရန်ပရပိုက်တစ်ပါးပဲသူတို့ဒီလိုပဲအောင်းမိတာပဲအောင်းမိတော့သူတို့မေးကြတယ်အရှင်ယဟန်ကြီးဒီမှာမိမပြောင်းများမသေးဘူးလားမေး ဘုရားဘာသာတွေမြင်နေမြင်နေဆိုလို့ရှိရင်တော့ရိုင်းနေတူတူပဲအောင်းမိမှာပဲလေဘုရားသွားပြီးမိမအကြောင်းကိုလေးအစွန်ညာကြတာဘုရားဟောသွားပြီးသူတို့မိမအကြောင်းကိုသူတို့ကမကြတာဘုရားဘာသာမြင်နေဆိုတော့ဒါပေမဲ့သူတို့မြင်နေဆိုတော့သူတို့မှာကဘုရားရဲ့ဘာရဲ့လည်းသိတာမဟုတ်တော့သူတွေကအကြောင်းကြီးပဲသူတို့မင်းပါပဲညာတွေ့ညာသူမင်းပါသူသူသိနေတာအဲ့ဒီ မိမကြောက်ဒီလမ်းကသွားတယ်လားမြင်လိုက်သလားမမြင်လိုက်သလားမြင်လိုက်လို့ရှိရင်ဒီလမ်းကနေသူတို့လိုက်သွားမလဲသူတို့သူတို့လိုက်ရှာနေလို့သူတို့ပစ္စည်းတွေတော့ပါသွားဟာဒူပါတယ်သူကဒါပြီးတော့သက်သာကမိမကြောက်ဘာဖြစ်လို့လဲဆိုဒီလိုမျိုးပဲအကြောင်းရှိလို့တဲ့အရင်ကကြောက်တော့လို့သူတို့လိုက်ရှာနေဒီကြီးကောင်းတယ်မင်းတို့မိမကြောက်ကြောက်လို့လိုက်ရှာတာနဲ့မင်းတို့ကိုကြောက်နေတယ်ဆိုတာဘယ်ဟာကကိုကောင်းမလဲသက်သာကမင်း ပုဂ္ဂိုလ်တော်ကြောက်လို့ရှိရင်တော့ပုဂ္ဂိုလ်ရောက်ခါနာတယ်တော့သူများကြောက်တာသိကြမရှိဘူးပုဂ္ဂိုလ်ကြောက်တာအရေးကြီးတာပုဂ္ဂိုလ်ကြောက်တာလိုက်ကြတာပိုအရေးကြီးပါလေဥစ္စာတော့ရှိနေထိုင်ရောက်နေမှာပုဂ္ဂိုလ်ကြောက်တာလိုက်ကြဝင်နေတာဟောမယ်ဆိုပြီးတော့သူတို့တရားဟောမယ်လို့မပြောဘူးဥစ္စာဒီလိုတော့ဟုတ်ခဲ့တယ်မှာဒီလိုဟောတာအလိုက်ပြည့်ပြီးတော့ပုဂ္ဂိုလ်ကြောက်တာမင်းပုဂ္ဂိုလ်ကိုပဲပြောကြတာဟုတ် ဟိုကနောက်မှဆရာရသူများအရင်ဒီဘူးနောက်ကြောက်တဲ့ကြားနေကိုကိုပြောင်းနေနေရကြကိုကိုရှားမယ်ဒါနဲ့ဘယ်လိုထိုင်နေလဲမြတ်စွာဘုရားဘာတွေဟောတယ်ဒါနာကထာသီလကထာတွေလိုင်းမှာပဲဟောနေကြအတိုင်းပဲဟောတာပဲဟောတော့သူတို့လိုချင်တဲ့ဥစ္စာအစတော့သူတို့အောင်းဝင်မှာပေါ့လေอืมသူတို့လိုချင်တဲ့အပိုင်းတော့မြောက်သေးဘူးအောင်းဝင်မှာငါထောင်ကြနောက်ပိုင်းကျတော့ပါကောင်းပါရဲ့သူတို့မှာဟုတ်သူဒီပိုင်းကတော့ဒီမြတ်စွာဘုရားဟောတာဒါနာဒီကိုသီလ ကိုချင်းသီလတွေကျင့်ဖို့သူများတဲ့မတတ်ဖို့ညဘုံအဲညဥ်စားတွေမခိုးဖို့စသည်ဖြင့်ဒီလိုဟာတွေဟောတယ်ဒီလိုဟာတွေဟောတော့စာပိုင်းကတော့သူတို့အလိုစကြမှကြမယ်သို့တော်လည်းနောက်ဟောရင်ဟောရင်တော့သဘောပေါက်လာအဲနာပြည်တွေရောက်နာပြည်တွေရောက်ပုံတွေဟောတော့ကြသဘောကြမှာပေါ့သူတို့နာပြည်တွေရောက်ပြီးတော့နာပြည်တွေခံစားနေရပုံမြတ်စွာဘုရားဟောတော့အဲတိတ်သဘောကြမှာအဲဒီသဘောကြနေတော့ကာမဂုဏ်အာယုန်တွေဆိုတာ

ကာယဝယ်လေးကနည်းနည်းပဲတဲ့ဘာမှမများဘူးဒီလိုကြာစဉ်းစားရင်ဒီကြာပုတ်တာပဲစားကြာကောင်းကောင်းလေးတစ်ခုရှားလာရအောင်တော်လို့ရတယ်ဆမ်းသာတဲ့ပုဂ္ဂိုလ်တွေကံကောင်းလို့လည်းသူရနေတာဆင်းရဲတဲ့ပုဂ္ဂိုလ်တွေစားဝယ်ရမလွယ်ဘူးသမင်းတစားဝယ်ရတော့ခက်တာကောင်းကောင်းလေးစားဝယ်အာရရစာဟာရရရှားပါတယ်ဖြစ်သူသာခဲ့တာပေါ့အခုနေသာကလည်းကောင်းကောင်းစားဖို့ဆိုရင်သိရင်ပါ တို့တော့လို့ရဒိညာတွေလည်းဒီလိုပဲယဉ်ကြီးကြီးပြောရဒိညာတွေလည်းဒီလိုပဲအိမ်မဲနဲ့တူရဲ့အိမ်မဲကအိမ်မဲတန်းတောင်းပြီးတော့အိမ်မဲကနိုးလာမရှိဘူးအေးရလို့ပြီးတော့အယိုးနဲ့လည်းတူတယ်အတ္တိကိရူပမာကာမကာမသံဃောတို့ဒီအတ္တိကိရူပမာအယိုးနဲ့တူကုန်၏ အဲနွားသမားသာသသမနွားတို့ပါကောင်တို့သတ်ပြီးတော့အသားတွေအကုန်လုံးချစ်ထုတ်အယိုးပြန်အယိုးမှာအသားတွေဘာမှမရှိတော့အကုန်လုံးတခါလေချစ်ထုတ်ပြီးတော့ယိုးလေးကိုပြစ်လိုက်ပြစ်လိုက်တော့အဲဒီနာခွေးတော်မှာရှိခွေးရသာလောင်းနေတဲ့ခွေးဆိုတော့လောလောကလည်းဒီနာနေစားရအောင်လေဆိုပြီးတော့ညှောနေတာပေါ့ခွေးတွေနဲ့သေသနာကြရကောင်း ဒီနေ့တော့ကောင်းစားဘူးဒီမှာသနာကြောက်ကောင်းတာအခုတော့ဇာဝရကလူတွေတော့မှဆင်းရဲဒုက္ခရောက်နေတော့ဒါတွေလည်းလက်ပြီးရှိကြတာမှလည်းကအောင်းမရတာမတတ်နိုင်ဘူးဆိုပြီးသနာကြောက်တာအောင်းမှရင်ကောင်းကောင်းနဲ့ခွေတွေတော့လည်းဒီနေ့ဒီနေ့အတွေ့ရလို့ဝါဝါလို့နည်းနည်းစားဆောင်နေကြအဲဒါကောင်းတဲ့ခွေတွေမှတ်ပြီးညွန်ညွန်နဲ့အာမကောင်းကောင်းမစားဘူးသနာကြောက်ကောင်းတာလေ။ဒီများတွေလူတွေပါလေချက်ပြုတ်နေတယ် လောက်တိုင်းနေစားတော့နေသူတို့တွေကနေပြီးညှောနေကြသနာပြသိကောင်းတယ်။စားကြကြကြ။နာကြမတော့အခုလည်းကသာသနာ့ဉာဏ်သွားပြီးတော့ညှောနေတယ်။သာသသမารကအသားတွေပါလေအကုန်လုံးချစ်ထုတ်ပြီးအယိုးကြီးပဲရှိတော့မှအဲဒီယိုးလေးကိုပြစ်လိုက်တော့အဲဒီယိုးလေးကိုသွားပြီးတော့ဟာအနံ့လေးကိုရှိတာပေါ့။အနံ့လေးကိုသွေးနော် ဝိနာအသနာအနံ့လေးကြီးအဲ့ဒါနဲ့ပါးစပ်နဲ့ထဲပြီးတော့ဟုတ်အဲ့ဒီတော့ဘာယာကြာလေးနည်းနည်းတော့ရှိတာပေါ့ဒါပေမဲ့လို့ဒီခွေးရတာပေါ်ပြီးတော့သာဟာရအာဟာရပြည့်ပါပြီးတော့သာလမုတ်တို့ချင်းငြိမ်းမလားဆိုမငြိမ်းနိုင်ဘူးသူ့ပြည်နဲ့သူတခါလဲ သူကြီးရေလေးကအဲဒီမှာသူရေလေးကဖွဲ့ပြီးတော့အကျိုးပေါ်မှာထွက်သူကြီးနဲ့သူအကြတာရှိတယ်လို့လို့လေးခင်ရတာပေါ့လေဘာမှမဝနိုင်ဘူးလို့ဆိုတာကြည်ရတာသူကြီးကမထွက်လို့ရှိရင်ရတာလည်းပေါ်မှာမဟုတ်ဘူးသူကြီးရှိတော့သူကြီးလေးကထွက်လိုက်တော့အဲဒါလေးနဲ့ရတာရှိတယ်လို့လို့ထင်ရတယ်ဒါလေးပဲမဲပြီးတော့ဝါနေအဲဒီနေ့လုံးဝါနေလည်းပဲမဝနိုင်ပါဘူးဘာမှပြုမဲ့တာ ဘာမှဆရာဝန်ကြီးဘူးတဲ့အပ္ပတာရအာမဂုံကြီးကဆရာကြာမြဲပါတယ်ဒီနေ့ကပြောခဲ့ပြီးဟောသံဃာသားတွေကြည့်တော့ဆွန်ရဲလိုက်ထိုးတာကြီးအဲဒီလိုပါလေကြည့်ပါလေအများကြီးပါနေဆိုကြဥပမာတွေနဲ့ပြေးပြီးတော့ကာမဂုံရဲ့ဖြစ်ပြီးခေါ်ဘူးဒုက္ခဘူးပါရတာများပါဆင်းရဲမှုပင်မမှုတွေရှိတယ်တဲ့ပင်မဆင်းရဲကြီးစွာဖြစ်ပြီးတော့ကာမဂုံရတာလေးနည်းနည်းလေး အဲရတာအဲနတ်ပြည်ရောက်အောင်နတ်ပြည်ရောက်ပြီးကုသိုလ်တွေပြုနတ်ပြည်ရတာခံစားရတယ်လည်းခဏပဲပြီးရင်ကြောက်သွားတာပဲအင်းနဲ့များလို့ပဲလူကြီးမှလူချမ်းသာတွေရဆိုလည်းခဏပဲဆိုကြကြောက်သွားပါပြီးတော့ဒုက္ခတွေများတယ်ဆိုတော့သူတို့သဘောပေါက်တယ်အင်းသူတို့လက်တွေ့အချင်းကာမဝါယမတွေခံစားရတယ်နဲ့နှိုင်းချင်ကြည့်ပါလိမ့်မယ်လို့သဘောပေါက်တယ်သဘောပေါက်ပြီးတော့ ကာမဂုဏ်တွေကလွန်မြောက်တယ်ကာမဂုဏ်တွေထွန်းမြောက်တဲ့နိခမတရားကောင်းတဲ့အကြောင်းอืมညာဒီတရားထုတ်တာတော့တရားနှလုံးသားအရုပ်ဓာတ်တွေကောင်းတဲ့အကြောင်းတွေဟောတာလည်းမစိတ်ဝင်စားကာလစိတ်ဓာတ်ဖြစ်နေပြီတဲ့အကြမ်းမာနေပြီတဲ့ဣဒ္ဓစိတ်တွေဒီစတော့ကသူတို့တော်ထဲမှာလာပြောစာရေးတော်ရင်နေထိုင်ရင်းနဲ့ပြောနေတဲ့စိတ်တွေကြည့်တော့ဘူးမျိုးသမီးတူပျောက်သွားတဲ့ အဲဒီပစ္စည်းတွေပါပါတဲ့ဒါတွေရအောင်လိုက်ရှာမယ်တို့ဘယ်လိုလုပ်မယ်စသည်ဖြင့်ဒီလိုစိတ်တွေမရှိဘူးတခါတည်းငြိမ်းတရားထဲမှာပဲကိုယ်ဝင်စားတယ်ကာလစိတ်ကကျမ်းမာတဲ့စိတ်ဖြစ်နေပြီဘုရုစိတ်ကနူးညံ့နေပြီဒီစိတ်မှာညူဝရဏတွေဖြစ်နေပြီဥဒေကစိတ်ကတရားအာရုံပြုပြီးတော့ရှားနာတယ်တရားနဲ့စိတ်ကတိုးကြော့ဝမ်းမြောက်ဝမ်းသာဖြစ်အတဏစိတ်ကကြီးနေနေပြီယုံကြည်နေပြီတရားဟောတာကမကောင်းတဲ့တရားတွေယုံကြည် အဲဒီသင်္ကန်းများဆိုတာသစ္စာလေးပါးတရားဟောတာကိုသစ္စာလေးပါးတရားဟောတဲ့ဒုက္ခသစ္စာသမုဒယသံယောဒသမေဃသစ္စာအဲဒါသူတို့တော့နားလည်အောင်တော်တော်ဟောမယ်လက္ခဏာပါပဲယုံနာသင်္ကတော့အဲဒီလိုပဲဒုက္ခသမုဒယယောဒမေဃဒုရဏမေလေးလောက်ထည့်တာအခုဘုန်းကြီးတို့ယောဂီတရားတော့နားလည်တယ်ပါရဲ့ဒီကတရားလည်းအာရုံတရားတော့မြင်နိုင်ကြတဲ့ဒွါး၆ပါးအပေါ်မှာဖြစ်ပြတရားတွေဒုက္ခသစ္စာတွေပဲဒါတွေအကောင်းဆုံးပြီးသာရနေတာသမုဒယသစ္စာပဲ ဒီလိုသားနေတဲ့အတွက်ဘဝတွေသက္ကတကဖြစ်ပြီးဆင်းရဲတွေဖြစ်နေရတယ်ဒီဆင်းရဲတွေမဖြစ်ပေါ်ဘဲနဲ့ငြိမ့်သွားတာမျောတာသစ္စာပဲဒီလိုငြိမ့်မှကောင်းတယ်အဲဒီလိုငြိမ့်အောင်လို့မဂ္ဂင်ပါတရားတွေအခုရှုမှတ်နေရတာလေမဂ္ဂင်ပါတရားတွေပွားတယ်ဆိုတာသူကရှင်းနေတာအဲဒီမှာသင်ကျဲနေတဲ့အဝအများဆွေးရဆွဲတယ်လို့ပဲဆွေးရတဲ့နှစ်လက်သင်ကျဲနဲ့ဆွဲသွားတယ်လို့ပဲ ယံဒေစီသမှုရိယဓမ္မသဗ္ဗနာနိရောဓဓမ္မဒီစိတ်တတဲ့တရားတွေကလည်းအကုန်လုံးသင်ရင်းသဘောရှိတယ်ဆိုတာကိုယ်တိုင်ညာမြတ်တော်ဝင်ပြီးသွားတယ်နိဗ္ဗာန်အာရုံပြုပြီးသောတာပတိမညာဖြစ်သွားပြီတဲ့တရားမျိုးကြီးပွင့်သွားပြီအဲသူကသောတာပတိသူလည်းသရဂါမိနဲ့သူလည်းအနာဂါမိနဲ့ဉာဏ်တော်မပါဘူးအောက်ဆုံးပုဂ္ဂိုလ်ကသောတာပန်သဆုံးပုဂ္ဂိုလ်ကအနာဂါဒီလိုဖြစ်သွားကြတယ် ပါဒဝတိညီနောင်သုံးကြိမ်ဆိုလည်းမြတ်စွာဘုရားထာမှာရဟန်းဖြစ်တောင်းမှလည်းရဟန်းဖြစ်ကြည့်တယ်အဲဒါကြောင့်အဲဒီကိုလည်းရဟန်းဖြစ်ကြည့်ထားကြတာသူတို့နဲ့လာတဲ့အပေါင်းဖော်တွေနဲ့ဘယ်လိုလုပ်ပြန်ရမလဲသူတို့လမ်းတော့သိမှာပါအတူအတူပြန်ရမှာသူတို့ကအဲ့ဒီအဲဒီကိုလည်းရဟန်းဖြစ်ဆုံးနောက်ကထင်ပြကြတယ်ဒီကိုယ်တော်ရပါတော့ဒီမြတ်ကြဒီကိုယ်တော်ကိုခေါ်ရတာ ဒီဘောရကိုအကြောင်းပြုပြီးတော့ငါပြင်းရတယ်ပုံပြရကြမှာလည်းဆယ်ဝဲအောင်မှလို့တော့တော်တော်လေးဒီနေ့ကုန်သွားအဲ့ဒီကနေမြတ်စွာဘုရားကုရုဝေဒတော့သွားပြီးတော့သတိကိုဖို့အဲ့ဒီကရသေးတဲ့တော့ညာနာတွေကိုအဲ့ဒီကနေပြီးတော့မာရနဲ့အဲရာဇိုမျိုးဒိဋ္ဌိတာကမင်းထံကိုသွားပုံနောက်လာကြည့်နေကြမှာဟောရမယ်အရှင်ဘုံကျော် ပြောပြနေတယ်ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအားထုတ်အပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝိယဝိသကုသိုလ်ဉာဏ်ဟောရသောကုသိုလ်ဉာဏ်နာရသောကုသိုလ် စရှိသောဒီကောင်းမှုပေါင်း၏အဖို့ပါကကိုအမိဖာတို့အားညပေးပါပါ၏ဆွေမျိုးတို့အားညပေးပါပါ၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းအား မျှကိုယ်ကိုယ်ပါကုန်၏လုံးစုံသောအတ္တဝါပေါင်းတို့အားမျှကိုယ်ကိုယ်ပါကုန်၏လုံးစုံသောအတ္တဝါပေါင်းတို့သည်မျှရကြ၍ကိုယ်စိတ်နှပြအနာရပါစေ